ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်း9ရက်5လ2019ခုနှစ်တွင်ဟောကြားတော်မူသောခေတ်ဆန်ဆန်နေကြဖို့တရားတော်နဝင်ကိုင်းတဲ့ဒီကတဲ့ဒီမှာဖူထိုးနေအဲဖူဖြစ်ခြင်းတော်ဗျာရှင်ဘုရားဖြစ်ခြင်းတော်ဝိစာကြီးပေါ့ဟင်အဲဒီချိန်မှာခေါင်းတကားကြီးသူ့ဖူကနောက်ကလိုက်လာဟိုနောက်ကနောက်ပေါက်ကနေပြီးမတ်တရပြီး မင်းကိုနာပြီးဝဖို့တာအဲ့လောက်ထိုးလိုက်ခဏလေးနဲ့ဝိဇ္ဇာဖြစ်တယ်กว่าလို့ပြောငါအဲ့ဒီကတည်းကကိုကြီးလွတ်ပြေးတာกว่าဟင်ဟင်မင်းအဲမင်းနှခေါင်းဖို့တာအဲ့လောက်ထိုးမယ်ဆိုရင်ဝိဇ္ဇာများအဲ့အစိုးကြီးကဖြစ်တယ်กว่าလို့ပြောတော့တာတဲ့ဟုတ်လားအရေးကြီးတာမနောဒအရေးကြီးတယ်မဟာဗျာ မနောဓာအကောင်းရင်ဖြစ်တာကြီးတဲ့ပါမနောဓာအမကောင်းဘူးအရှင်ဘုရားတို့ဖူရီကြတော့ပါတော့အဲတဏှာဒိဋ္ဌိနဲ့ခါဖန်ရတာကတမျိုးဝိသကနဲ့ခါဖန်ရတာကတမျိုးဘယ်ချင်းဝိသကမနဲ့ခါကြီးကဘာဖြစ်မှာလဲတဏှာဒိဋ္ဌိကြီးကဘာဖြစ်မှာတဲ့နဲ့အဲ့ဒါနဲ့ဖန်ရတာဗျအဖန်ကောင်းလို့တဲ့ပြီးတိုင်အောင်ပြီးခါနီးကြရင်ရှင်ဘုရားဖြစ်ခံမှာဆိုတယ် အဲ့ဒီမနောတာမနောဒတာမကောင်းရင်တော့ဖြစ်မှာပဲဟုတ်ဗျာဟိုဘုရားတော်ကျန်လာပဲဘုရားတကယ်တော့မှအထက်ရှင်ဘူးကြောင့်ဆရာတော်အဲ့လိုပဲထိုးတာပဲသူကဝါသနာပါလို့ထိုးတာဝိဇ္ဇာတွေဘာတွေဖြစ်ချင်တာမဟုတ်ဘူးလုံးတော့အောင်သွားတာတဲ့သွားတာဟင်တဲ့တော့ဖြစ်မဲ့လုံလှဲ့လဲရောက်ရော အဲဘယ်ကလာမှမသိဘူးလက်ကြီးလာပြီးယူသွားရောတမီကြီးတဲကနေဟင်ဟင်ဟင်မနောဒမပါရဟိုတကမရဘူးနော်ရေးကြည့်တာမနောဒရေးကြည့်ဆုံးပဲမနောဒနိုင်ဟိုကအလိုလိုမထိုးပဲနဲ့ပြီးတာဗျာမထိုးပဲနဲ့ကူပြီးတာရှိဗျာမနောဒတာပိုင်မစေဟုတ်ကလားဟင်ဟင်ရေးကြည့်တာမနောဒနိုင်ဘူးဟိုကမနောဒရဲ့အကူအရာနေဗျာ မလိုက်ရဘူးအင်းတို့ပါတို့ညာတို့သွားပြီဟင်ဟောဒီကမနောတတအောင်သွားရင်အင်းကလည်းလူလူပြီးတာတဲ့တို့ပြောသွားသည်အိမ်တအိမ်ကိုပုံနကားတိုက်တာဟင်အဲပုံနကားကဘယ်သူတိုက်တာဆိုဖုံကြီးကတိုက်တာအဲဒါခေါင်းတကားကြီးကမန္တလေးတောင်ရိုးမှာရှိသေးတာဟုတ်အဲဒီကိုသူတို့အိမ်ရှင်ကပြေးတာပြေးတော့ပြောဟိုက ပြောလိုက်တယ်ငါစီမလာနဲ့တန်းရှင်စီသွားတန်းရှင်မဟုတ်တန်းရှင်သူတို့ကလွန်နာမဲကတန်းရှင်သူကတန်းတန်းရှင်ရှင်ဒီတာလို့တန်းရှင်လို့ခေါ်တယ်ခေါင်းခါရပြပါသွားဆိုတော့ဟိုကပြေးလာတာပေါ့ဆရာကြီးဖီကိုဟိုအဲ့ဒီပုံကတိုက်တာကိုအဲဟိုလိုဘာလုပ်ပြီးဟိုတားပြီးဘူးခေါင်းတခါကြီးကလွတ်လိုက်ပါတယ်ပေါ့ငါလည်းကွာသူကလွတ်တယ်ဆိုတော့ငါစိတ်ချလို့လွတ်တာပဲကွာငါလည်းဘာမှတတ်တာမဟုတ်ဘူးတဲ့ အဲ့တော့စက်ကူလေးတရွေ့အဲဖြတ်ပြီးတော့ဆံရလာဟဆိုပြီးတော့လုံထားစက်ကူလေးတရွေ့ဖြတ်လိုက်ပြီးပေါ့ဆံရလာဟဆိုဗျံသူချလိုက်ပြီးတွားကထားလိုက်သူကထားရတော့ လုံးချင်သေးလားအင်းမင်းဟုတ်ကလားဗျာဘယ်တော့ဦးတီကြီးကအင်းလုပ်ပေးတာဒီကတလုံးတော့လုံးလို့ပြီးတော့အင်းမလို့ခင်းအင်းလုပ်တာဗျာအာအဲနောက်အဲရောက်သွားလို့ဦးမခင်းအင်းကမင်းအဲရောက်သွားတော့ဘယ်လိုလုပ်လို့ခင်ဗျာဟင်ဒီခင်ဗျာဟိုဘာတို့ဒီတစ်ခါလာရင်မိုင်80ပြောထားတာဟုတ်ပါဘူး သရာပူတတ်တာပေါ့ဗျာအဲဟုတ်ကလားဗျာဒီတခါလာမှ80ခင်ဗျာတွဲကြုံတော့မယ်ခင်ဗျာတော့ဟင်တရားတပည့်တော်ကယဟန်နေဘူးစိတ်နာလို့ယဟန်ပေါင်းကထွက်တာယဟန်ကဝါဓမ္မစရိယဓမ္မအဲဒီကဟိုဦးနေဝင်းကြီးနဲ့အစိုးရများနဲ့ပြိပက်ကဖြစ်ကြတာကိုအဲဘုရားတော်ဘာဤတက္ကသိုလ် ဟိုဟွာပေါ့အကျိုးတော်တောင်ခေါ်တာပေါ့တွေးမှုချုပ်ပေါ့တော်ရှိသိပိဋကတိုက်ဥဒုရိယကဒီတန်ခါမဘုံနေနေကန့်ကွက်တာကိုမှန်ပါဗျအဲ့တော့အဲ့တော့ကန့်ကွက်တဲ့အတွက်အဲ့ဒီမှာပြုတ်သွားဟိုပြက်သွားရောပေါ့မဖြစ်တော့ဘောလေးမော်ဘီညီလာကအဲ့ဒီမာရင်ဥဒုရိယကြီးဖမ်းထောင်နေချအဲ့တော့တို့ဘာရီတက်ကသူဖျားချမလားဆိုပြီးဘာရီတက်ကသူကဆန္ဒပြဖို့ဗျာဟင် သူသူကပသိမ်သာနာရာတိတက္ကသိုလ်ပြီးတော့ခါတော်မီတက္ကသိုလ်ရဲ့ပသိမ်မှနှစ်ခုရှိတာကိုအဲ့ဒါကရှင်မဟုတ်သောမှာဌာနပြဒီဒီဌာနပြတော့ငါတို့ငြိမ့်နေလိုက်တာဒီငြိမ့်နေတယ်ဘုံသူသာမွေးတွေဖြေပြီးတော့ဟိုဟိုသွားတီတော့သွားတော့ဘုံကြီးကြီးတဲ့ဂျာမဝင်ကုတ်ပေါ်ဟင်ဝင်ကုတ်ပေါ်ရောဗျာဒီမှာအဲ့ဒီမှာတိုက်ခါတယ်ဆိုတော့ဘုရားတော်ဟောပေါ့ အတောင်ကမရှိတိုက်ခါတော့ပေါ့တိုက်ခါတယ်ဆိုတော့အေးရလေးကလေးနဲ့ကုစားဦးတစ်တာလေးနဲ့ရန်ကုန်ပြန်ခဲ့ရတော့ပေါ့ပြန်ပါဗျာရန်ကုန်ရောက်တော့ကျုံနေခဲ့မှုတဲ့ဟိုတရေတော်တိုက်ကြောင်ပေါင်းကြောင်းကကိုလည်းမခံလို့ပါစာတင်ရင်လုံးမလို့တမျိုးလုံးစာတင်တိုက်တွေလိုက်ပြီးရှောက်တယ်ဘယ်ကမှလက်မခံဘူးပြန်ပါပြန်ပါလက်မခံခွတ်တကွာဆိုဆိုနောင်ဘယ်တော့မှဘုံကြီးမဖြစ်ရပါလို့ဘုံကြီးအဲ့လိုကြောက်ပေါ်တာ ဖုန်ကြီးအဲ့လောက်မုံသွားတာဟုတ်ဗျာမှန်ပါဟင်ဟင်တော်ထွက်မဲ့ကြံတော့ရသေးနဲ့ထွက်ဖို့ဘုရားဆင်သာပြန်ပါစေသာသနာတွင်ကြီးရောက်ပါရဲ့မှာမှန်ပါစေသာသနာဘဝဆိုကြီးနဲ့မင်းဘာလို့ထွက်ချင်တာလို့ပြန်ပါစေနောက်စိတ်ကဖြစ်လာပြန်ပါစေဟုတ်တော့ကျေတိလို့ဖို့သူတော်လို့သာသာသနာဘဝဆိုကြီးကိုမှန်ပါဟုတ်ဗျာမှန်ပါစေဟင်သာသနာတွင်လူလာဖြစ်ပြီးမှဘာလို့သာသနာဘဝဆိုနဲ့မထွက်ဖဲနဲ့ ဒီလိုသာသနာ့ဘဝုဆုံးနဲ့ထွက်ချင်အောင်မလုပ်ဘူးမှန်ပါသာသနာတွင်းရောက်နေသာသနာတွင်းဝုဆုံးနဲ့မင်းထွက်ထွက်နိုင်အောင်ကြိုးစားသားမှာအဲ့ဒီတော့မှဘယ်တော့ရဟန်းပြန်ကောက်တာဟုတ်ဗျာမှန်ပါဟင်သူတို့ဓာတော့ဓာတူအင်းလို့ဆိုရတဲ့သာသနာပါလုပ်ပြီးဗျာသာသနာတွင်းနဲ့ကြိုပါရဲ့နဲ့ဟုတ်နော်သာသနာပါအလုပ်ပြီးဗျာမလုပ်ချင်နဲ့ဟုတ်ဗျာမှန်ပါသာသနာတွင်းအလုပ်လုပ်အကုန်ပြီးတယ်ဗျာဟင်မှန်ပါဗျာဟို ရှိသေးတယ်ဗျဒုစာကတော့ဘာတော့အညာဟိအဲလာဟုပါဏိတာအညာနိအညာဟိနိဗ္ဗာန်ခမိနီဆိုတာစာကပြောတာနော်မှန်ပါမြန်မာလိုတော့လာလာပါပေါ်တာကတခြားပဲခဏိမယောက်ျောင်းကတခြားပဲလို့ဆိုတာအညာဟိလာဟုပါဏိတာဆိုတာလာဟုပါဏိတာလာလာပါပေါ်တာဒီအညာဟိတပါပဲကွာတခြားပဲကွာမှန်ပါဟုတ်ဗျာနိဗ္ဗာန်ခမိနီနိဗ္ဗာန်ယောက်ျောင်းကအညာဟိတခြားပဲကွာတခြားစီတဲ့ဟုတ်နော် ဟင်လာပေါ်တိုင်းနိဗ္ဗာန်မရောက်ဘူးမှန်ပါနိဗ္ဗာန်ရောက်သူတိုင်းလည်းလာမပေါ်ဘူးလို့ဆိုလို့လေမှန်ပါဟုတ်တော့မှန်ပါဟင်ဒါလောတကဒိတာတို့ဘာလို့ကြားပြီးသားတွေမှန်ပါမှန်ဟင်နိဗ္ဗာန်ရောက်တဲ့သူတိုင်းလည်းလာမပေါ်ဘူးလေလာပေါ်တိုင်းလည်းနိဗ္ဗာန်မရောက်ဘူးလေအဲ့ဒီမှာဘာကွာတော့ဆိုတော့လလဘာကသီလနဲ့ဆိုင်တာရှိဖြစ်တာနိဗ္ဗာန်ကပညာနဲ့ဆိုင်တာရှိဖြစ်တာလိုင်းွဲတာဒီမှာဒီမှာမှန်ပါသဘောပေါက်တာဟင်မှန်ပါနိဗ္ဗာန်ကပညာလိုင်းကသွား မှန်ပါဟုတ်နော်မှန်ပါဟင်အဲဒီလာလာပါတို့ဘာတို့ဘုံတကူကြီးတာလာလာပါကြီးတာတိလာနဲ့ပတ်သက်တာတိနာစင်ကျသူတို့တိတာသူတို့သူတို့မြောက်ပေးရင်ခဏတရေစာကကြီးညာတာကြားပါတယ်ဟင်သူတို့ကြီးညာတာခဏလေးနဲ့ပြီးတာလေသူတို့သာကြီးညူပါစေဟုတ်ဗျာမှန်ပါဟင်ဒီအဲရုပ်ချောမချောခင်ဗျားတို့သိတယ်စိတ်ချောမချောခင်ဗျားတို့မသိဘူးသူတို့ကချက်ချင်းသိတာ ဟောရာကြီးစိတ်ချောတယ်ဟောရာကြီးစိတ်ချောဘူးဆိုတာဟုတ်ပြီဟာဦးတီကြီးကောစိတ်ချောလာပြီးတော့ဒီနေ့တော့တိုက်ပါဟောပါနဲ့စားဟောပါနဲ့စားကဘရာစနဲ့ပါရဟောမဟုတ်ကလားဗျာကမြကမြစိတ်ချောမဟောလက်ခံမဖို့ဗျာဟေးဟောဟာလာငိုချွန်ရေးတာပါပဲဗျာဘာလာမင်းတင်ကာကြီးတွေဖိချောက်လို့ဖွဲ့ပြီးအောင်ပါဗျာ မှန်ပါဗျာဟုတ်ဗျာဦးပြည်ကြီးကတရေချောင်းတို့ထုံးရရပြီဘူးလားပြီးတော့ကြောက်ပကရသေးပါဗျာဟုတ်ဟုတ်ကလားမှန်ပါဗျာဟေးဟေးအဲ့တော့ဒီသီလာအားကောင်းလာရင်နောက်ကမြုပ်ခဲ့တဲ့ရိခါတို့ကလုံးလုံးပေါ်တာမှန်ပါလာလာပါပေါ်ရထင်မကြီးပါနဲ့ဒါသီလာရာပဲရှိသေးတယ်မှန်ပါဟုတ်နော်ဒီသီလာကလည်းဝိသုဒ္ဓိဖြစ်ဖို့ဆိုတာတို့သမာဓိရှိမှဖြစ်မှာပေါ့ စိတ်တော်ဝိသုဒ္ဓိစိတ်တန်ရှင်မသီလတန်ရှင်မရှင်ဘုရားရမှန်ပါစိတ်မတန်ရှင်သမျှသီလမတန်ရှင်မှုရှင်ဘုရားရမှန်ပါသီလရေလို့သီလမရှိဘူးစိတ်မီးနေရတာရှင်ဘုရားရဟုတ်နော်ဟုတ်နော်စိတ်မီးနေရတာစိတ်စင်ကြယ်ရင်သီလစင်ကြယ်တာပဲလေမှန်ပါဟင်အဲ့တော့စိတ်တော်ဝိသုဒ္ဓိဖြစ်ပြီးစိတ်တော်ဝိသုဒ္ဓိဖြစ်လို့အတွေးမရှိဘူးပေါ့ဗျာကိုတွေးတွေးတယ်ပေါ့တခြားတွေးမိတဲ့ပေါ့ဗျာကြိုက်ရင်မုံရင်စိတ်ထိမရောက်ဘူးပေါ့ ဟုတ်တော့မှန်ပါပါဟင်တခြားဟိုရုပ်ကြိုက်လို့ညင်ကျင်နေကြညင်မုံလို့ညင်ကျင်နေမုံညင်စီမရောက်ရင်စိတ်စင်ကြယ်တယ်ပြောရမှာပေါ့ဒီဒီအတွေးစိတ်ကတော့ဝိပဿနာဉာဏ်นี่ပေါ့အောက်ဉာဏ်นี่ဟိုလိုကိုယ်သိဖဲသိဘလောက်တဲ့နေနေအတွေးကလိုက်တွေးနေတာပဲမှန်ပါပါဟင်အတွေးကတွေးနေတာပဲတို့ဟိုဘောလုံးနဲ့ပြောလို့ရှိရင် ဟိုရှုပ်ချက်ကကြားတဲ့ကကိုသွင်းရတာပဲဟင်တယောက်တည်းသွင်းရတာမရှိဘူးဟုတ်ကလားဗျာမှန်ပါဟင်ဟင်ဘယ်နှကိုသွင်းပြီးတော့ဟင်ဖယ်နေဒီကြောင်လွဲနေကြဟုတ်ကလားဗျာဟင်ဟိုဟိုတို့ကဒေါ်မင်းသူတကကြီးဟောခေါ်တာခင်ဗျားတို့မျိုးကဟင်သူကစာရေးတော့ဒေါ်မင်းသူမင်းသူတကနဲ့ရေးတာဟုတ်တယ်ပါဗျာဟင် ဟင်သူပါကြီးတာဟိုအဲအကန်းနဲ့အယူနဲ့ဘောလုံးပွဲပြန်ရတာဟင်ဟင်အကန်းကသွင်းထားဘူးဘယ်လို၁၁ခုလဲ၁၁ခုဘူးမရှိနဲ့သွင်းဟုတ်ဘူးသို့တော့ဟိုအယူပဲသွင်းတာမဟုတ်ဘူးဟိုအကမ်းမဲ့ပူတာမို့အယူကကိုကိုကိုသွင်းတာပဲအယူကကိုကိုကိုသွင်းတာလည်းဆက်ကိုကိုမရှိက တကူတော့သူတကူကိုသူနာကိုပဲကြည့်တော့သူနာလေဒီပါဗျာလို့ဖြစ်နေပါဟုတ်ကလားဗျာဒီပါဗျာဒီပါဒါရကြရကခင်ဗျာတော့ပါဗျာစတကူကိုမရှိနဲ့သူတကြီးကိုဒီပါဗျာ ခင်ဗျားလည်းဘယ်လိုတော့စရကိုကိုမရှိဘူးလားဟုတ်ပါဗျာဘုရားပါတယ်ဗျာကိုကိုကိုကိုခင်ဗျားရှုံးတာမဟုတ်ဘူးလားဟုတ်ပါဗျာကိုကိုကိုသွင်းတာခင်ဗျာဟုတ်ပါဗျာဟင်ဟုတ်ပါဗျာအဲဘောလုံးလိုပဲဒီအောင်ညံတွေကတွေးရင်မတတ်နဲ့ပွင့်နေတာပဲဒီမှာပါဟင်တွေးရင်မတတ်ကပွင့်ရတာပဲဟိုထဲတို့ဆိုသင်္ကာရုပ္ပခခေါ်တာပေါ့အပနာသမာဓိခေါ်မှာပေါ့သမာဓိအရာကြတော့မလုံးမရှိမကလက်တဲ့သမာဓိအဲ့ဒီခါကြမှာအတွေးရပါတယ်ဒီအောင်မှာတော့အတွေးတွေနဲ့ကြီးတယ် သို့တော်ခုနတူပြောတဲ့သူတစ်ပါးအတွေးထဲမှာပေါ်လာတဲ့သူတစ်ပါးပေါ်ကြိုက်ရင်မုံရင် မရှိရင်ဖိတ်ဖိတ်ကြတာပဲမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်အဲကြိုက်တဲ့နဲ့ညီသက်လူချင်းမုံသိနဲ့ညီသက်လူချင်းမရှိရင်စိတ်ဆင်ကြပြီပဲရှင်ဘုရားရဲ့ဟင်အတွေးကတော့တွေးမှာပဲရှင်ဘုရားရဲ့ဟုတ်ဗျာမှန်ပါဗျာအဲအဲ့ဒါလောက်ရောက်ရင်ရှင်ဘုရားဒီနောက်ကပုံကံလေးကိုစုခဲ့တဲ့ရိခါတော့ဗျာမှန်ပါဗျာဒီရောက်ရင်ဘုံကြီးသိမယ်လို့ဒါဝယူလို့မရဘူးလေမှန်ပါဗျာဟင်ဟိုဟာလား ယုတ်ကစိုးနာမင်းကြီးကရှိသလောက်သာထုတ်ပေးနိုင်မှာဒါဘူးလားမသိဒါဘူးပေါ့မိမ့်ပါမိမ့်ပါမိမ့်ပါသူတို့ဟိုတို့ယုတ်ကစိုးမအောင်တာလောက်ရတာလေမှန်ပါပါဘုရားကနေကနေငါငါပဇာတူလားမိမ့်ပါဖေမိမ့်ပါဟင်ဟင်ဟင်ဟင်ဟင်ဒါဒီကြီးမသိခဲ့မယ်ဟုတ်ပဲဟင်ဟင် အဲဒီယုတ်သို့ပေါ်အောင်တဲ့ပုဂ္ဂိုလ်ဒီဟိုဘာတွေကိုဝင်ရတာဟိုယုတ်ဟိုအတိပင်းတွေကိုဝင်ရတာအဋ္ဌမ်းမှန်ပါဘူးဆိုလိုတာတော့ဂုံတော်ကိုမီ၍ဟိုသူနဲ့ကိုနဲ့မိတ်ဆက်တာပေါ့မှန်ပါဟုတ်ဗျာယင်းဒီအောင်လုပ်တော့ပေါ့မှန်ပါယင်းဒီပလားယင်းဒီပြီဆိုလို့ရှိရင်အင်းဆိုအင်းတရားပေါ့ဖရာယုတ်ကလေးဆိုဖရာယုတ်တရားပေါ့သူတဲ့ဝင်ထဲထိုးတာဟင်အဲဒီကသမဂုံညဟဲလာလာလာလာလာကြည့် အဲခဏတို့ထပ်ရတော့ရမယ်အာယုံပြုအာယုံပြုတာကလေဖရားလေးတဆူပြီးပါစိတ်ထဲအပြောလိုက်ရဒီနေ့ဖရားနဲ့ရိုးမြုပ်ထားရင်လေဟင်အဲဒီကကြဒီရဲ့ဘတ်ဆိုကွာယုံစိုးကထည့်ပြီးတာအဲ့ဒါနဲ့ရောဆိုအာဟိုကထင်ကြီးတော့ပေါ့မှန်ပါ ဟင်ကုသိုလ်တရားဟောလို့တတာကိုဟာကိုလည်းငါတခုသုံးပြီးပြီကိုယ်စကူကြံပြီးတယ်ကိုယ်တည်းရှိကြံနေတယ်မှတ်ရအောင်ပါလေလက်ကြံရတယ်သိအောင်ကျော်လို့သိအောင်ပါလေကိုယ်မှပေါ်ပြီးဖရာသေးပေးပါတော့ဟိုဘေးနိုင်တော့ဘူးလေဟုတ်ဗျာအဲ့တော့ဆိုလိုတာတော့ယုံသိုးကရှိတာတော့သာပြီးနိုင်မှာမှန်ပါဒီတော့ဒီကြိုင်တော့ကဘုံကြီးလေးမလို့မထင်တဲ့ယုံသိုးကရှိတာလေးတော့ပြီးပါ ဟုတ်ကလားကိုလုပ်ခဲ့တဲ့ရုပ်စိတ်ခါတို့ရှိသလောက်သာရမှာလေမှန်ပါဗျာဟင်မှန်ပါဗျာကိုကအရင်ကဒါနမှုပြုခဲ့မှကိုပြုခဲ့တဲ့ဒါနမှုတိုင်းလာဖြစ်ရတာကိုဟုတ်ကလားဗျာဟင်ပြီးတော့ဒီလောကရဲ့ခြေတော့ပါခြေပြီးတော့ညနေခင်းဘော်ကြီးထောင်တောင်ဝန်းလေးပေါ်တက်လာခြေတဘာလေးရောက်ပေါ်ပင့်လိုက်တော့ပြီးတော့နည်းနည်းလေးကြောက်စိတ်လည်းနည်းနည်းဝမ်းလာခြေတန်းရရတယ်ဟင်အဲ့ဒါပြီးတော့နည်းနည်းလေးညီရင်ကောင်းလေးပြုတ် ဟောဗျာခြေသားမျိုးကြားတာမိကောင်းလေးပြီးပါသူဘယ်လိုကြားသေးကြားသေးဟိုကြားရုံနေမဟုတ်ဘူးများနင်းတဲ့စီတီရောက်ပါပြောမှာပါပါတော့ခင်ဗျာဟုတ်ပြီနည်းနည်းလေးအဲနောက်လည်းကြောင့်စိတ်မတည့်နဲ့တော့အဲအဲ့ဒါနီးပြီးပါပါပြီးပါဒါဘုရားတော်ပြောမှာမမဟုတ်တာဘယ်ဟာလို့လို့ဘုရားမိမခိုးတာတောင်တတိရှိမှရပါဘုရား ဦးဒီလာပေးကြည့်တော့ကဲကုန်ပြာတာတိမူရမှာပဲဟုတ်ဗျာဒီခုနပဲဝတို့ဂိုးကြောင်ပြောပြီးမှချက်မှာပဲရှင်ဘုရားရဲ့တွေ့မှာပဲရှင်ဘုရားရဲ့တွေ့ကျင်တာတွေ့ပေါ့ကိုကမတုံမမဖြုံမရတာဟုတ်ဗျာတတိဆိုတာနေရာတိုင်းရှိရတယ်ပြီးတော့ဘုရားတော်ဖိလိခုံနေတော့ကဖိလိခုံပိုင်ရှင်ကပြောဘူးတယ် မိုက်ယူရဲဆိုတာကာလကာလာသားမဟုတ်ဘူးကွာဒုစီဝါကြီးလည်းမိုက်ယူရဲလို့ဟာလားတင်ပါဟာအောင်မဲမအောင်မဲပဲသိမလဲကွာတခါတည်းလှုပ်ချတယ်မှန်ပါတဲ့အောင်ရင်အောင်သွားမှန်ပါဟင်မှန်ပါတဲ့အောင်ရင်အောင်သွားတာဒါဒီတခါတော့သေးကြပေါ့သူတွားတိုးခြင်းမတိုးတာကွာအဲ့တော့မိုက်ကြီးရဲဆိုတာကာလာသားမမဟုတ်ဘူးတည်းဗျဟင်စီဝါရီသမားအရှင်ဘုရားတို့ဘာသာရေးသမားဘာဘာမပေါ်ပြမိုက်ကြီးရဲတဲ့ဟုတ်ဗျာ မိုင်ယူရဲ့တော့ပါတယ်ဗျာတတိမှာကြ။ဟုတ်ပါရဲ့ဟုတ်ပါရဲ့။မတူဘူးနေပါ။ဟင်။နေရာတိုင်းရှိတာအဲ့ဒီမှာနှမျိုးသုံးမျိုးလောက်ရှိပါတယ်။တစ်မျိုးကတော့ကိုလာခဲ့တဲ့နေရာကလိုက်ပြီးဖြစ်တာရှိပါတယ်။ဟုတ်ဗျာ။ထောင်တို့ကြာတာတုန်းကသူတို့ပြောလို့သိရတာပါ အကုန်သွားပြီးတော့အမိန်ပေးလို့မရဘူးလုံးရမှန်ပါသူကိုဘက်ကကျိန်းစာနဲ့လာတဲ့ပုဂ္ဂိုလ်ကိုသူကဖြန့်ပေးရမှန်ပါသူခါတော့ကျိန်းစာနဲ့လာပြတာဟုတ်မှန်ပါဘယ်ရဲ့ဘယ်ရဲ့ဘလောက်ဘလောက်သူတို့ကြတော့၃ရက်နေပါမယ်၅ရက်နေပါမယ်လို့ဟုတ်ရဟင်အဲ့ဒါဖြတ်လို့မရဘူးအဲအဲ့ဒါလိုပဲတို့စီမှာသူတို့စီကလွတ်ထားတာဒီအများကြီးရှိတာဟုတ်ဥမာများသူတို့စီကအဆောက်တိတ် ကဲအရေးမကြီးလို့ရှိရင်လူပြည်ကိုလာနိုင်တာကိုအနေရပါတယ်မှန်ပါဟုတ်ရအဆောင်အရေးကြီးပြီဆိုရင်လူပြည်အချက်ချင်းပြန်ခေါ်လာတင်ပါဟုတ်ရသူတို့ဒီနေရာသူတို့လုံခြုံရေးကလိုအပ်လာပြီမှန်ပါဟုတ်ရဒီအဲလိုဟာတွေကိုစီအပြင်ကနေကိုသူတို့အတွင်းကနေလှုပ်လိုက်တဲ့ပုဂ္ဂိုလ်ပေါ့သူတို့ကလွတ်လိုက်တဲ့ပုဂ္ဂိုလ်ကအဆင်းအောင်သွားရင်ဟိုကြရင်သူကဆင်းမြင့်မှာမှန်ပါသူတို့တဲ့ပါသွားမှာမှန်ပါခံနိုင်ခံနိုင် စိတ်ဝင်စားတာကိုညင်းစားလေဟင်ပြန်သွားရင်သူတို့တဲ့စိတ်မရမှာဟုတ်မှန်ပါပါအဲ့တော့မြင်မခံနိုင်မှန်ပါဟုတ်ဗျာမှန်ပါဟင်မှန်ပါပြီးတော့သူတို့ဆရာကောင်းတဲ့တွေ့လို့အကျွတ်လွတ်လွတ်သွားလို့ရှိရင်သူတို့ဟိုမှာလူအင်အားရော့သွားရော့သွားမှာဒါကြောင့်လည်းခံနိုင်ဘူးဘုရားကလည်းပြဿနာရှာခံရပါတယ်ပြီးတော့အမဟုတ်ကလားဗျာဟုတ်ကလားဗျာကျွတ်သွားမှာဒီဟုတ်ကလားကျွတ်ဆရာကြီးကျွတ်တော့မှာဆိုလို့ဟုတ်ပါဘူးဟုတ်ပါဘူး မပြတ်လဲလို့ပေါ့ခါကြတယ်မင်းတို့ကတက်တိုင်းလိုက်မလုပ်ပေးနေတဲ့ငါတို့မှလူမရှိဘူးတဲ့အဲမှာအုံနာကျိုးကန်းတွေပြန်ခဲ့တာအကုန်လုံးကအလေလေးတဲ့ထွက်ထွက်သွားပြီးနှင်းမျိုးစုံနဲ့ကြောင်းပြပြီးရင်ကိုဆရာတော်နဲ့တွေ့ဒီဆရာနဲ့တွေ့ပြန်မလာကြတော့ဘူးလေအေးဟုတ်ဗျာခိုင်းဆရာမရှိကြတော့ဘူးလေအေးဟုတ်ဗျာအဲ့ဒါလည်းငါတွေ့ငါတော့ကဲမှာပဲရှူရှဲပဲလုပ်ဟုတ်ကလား ဒါကသူတို့ကကိုပိယိတာကကိုပြန်လိုက်ပြီးတော့ဒါတာပေါ်တာလေနောက်ဆက်ထားမှန်ပါတတိခေါမရတာအသေးခံလုပ်ကြတာဟုတ်ပြဒုတိယကဘုရားတပည့်တော်တို့ဇင်သမနာတို့သာထုတ်တည်လူပေါ့လေဒီဝရတုသာထုတ်တည်လေမှန်ပါဟေးတချိန်သောကာလကကဘာကြီးတော်လဲဥဒ္ဓမကြီးဆိုတဲ့ဟာမှန်ပါဗျာဒါတွေကလည်းဒုကောင်းတာလို့ရင်နောက်ကဖြစ်မှာပဲမှန်ပါ ဟုတ်ဗျာမှန်ပါဗျာဟင်ဒီသမာနာနဲ့ဖရာမှန်ပါဒီဝရနဲ့ဖရာမှန်ပါဗျာဟင်မှန်ပါဗျာဟင်သူစိလိခုံတော့ကဟိုတီမီအမပြောသလိုပြောရမှာပဲဟင်းပြောပြန်တော့လောစာမခေါ်ဘူးမခေါ်ဘူးနဲ့တွေးကြည့်တော့အေးမိကြောက်ဘူးဒီနမနာနဲ့ကြည့်လေတို့ဖေမကောင်းဘူးလားတို့ဖေမကောင်းဘူးလားဒီနမနာကြောင့်ဘယ်လိုက်ကြည့်ဟို ဟိုရွယ်ကုန်တရားကောမှန်ပါဗျာဟင်မှန်ပါဗျာဟင်ဒီဝရနဲ့ရွယ်ကုန်တရားကောမှန်ပါဟင်တွေ့ကြည့်တော့အေးမီကြောင်းပြီးတယ်ဗျာမှန်ပါတို့ပြင်မကောင်းတာတော့ဆိုရပါဗျာဟုတ်ကလားဗျာအေးအဲ့ဒါလည်းကဘာမကြည့်ဦးတာမကြည့်မှန်ပါဗျာဒါဖြစ်တာသူတို့ကတော့ပြက်စီလူလူဖြစ်တာမှန်ပါဗျာပြက်စီလူလူဖြစ်တာကကိုယ်စီတာမှန်ပါဘလောက်တတိခံနိုင်တယ်လဲဆို လေ့ကျင့်ရေးတာဝန်ရတာတော့ဆိုးပါတယ်မှန်ပါဗျာလေ့ကျင့်ရေးတာကိုခင်ဗျားတို့ဝင်ဘူးကြားဘူးကြပါလိမ့်မယ်မှန်ပါဗျာဟင်မှန်ပါဗျာသူကစစ်သားတယောက်ဟာကြောက်သားကြောက်စိတ်ရုပ်လိုဖြစ်ရပါလိမ့်မှန်ပါဟုတ်နော်နေဘူးကြီးတဲ့24နိုင်ရသူခင်ဗျားတို့မြင်တဲ့အတိုင်းပဲလုံးမချက်တင်နော်မှန်ပါဗျာဟင်တာမန်ပုဂ္ဂိုလ်နေနိုင်လို့လားမနေနိုင်ပါဘူးဟုတ်နော်အဲ့လောက်ပြောတော့ဒီကဒူးပင်နဲ့ပြီးကူတခါတည်းကူအကြံခံရည်သိကထုပြီးနှက်ပြီးကူလောက်ထားတာ မှန်ပါဘောင်းမတက်กว่าဆိုတက်ရတာခြားกว่าဆိုခြားရတာကြောက်လန်းကြီးတွေပြင်กว่าဆိုပြင်ရတာမှန်ပါဖြစ်တာဟင်သူရောင်းတောင်းတော့ဟိုဘုံသူဘုံကြီးပါတာမှန်ပါဟင်အဲ့ဒီလေ့ကျင့်တာဘိုးလိုဝါတွေခေါ်ခဲ့မယ်လို့ဘာမခေါ်ခဲ့ပါနဲ့ဗျာအဲ့ဒါတွေပေါ့ကိုကြီးရဲ့တော့ကြီးလို့တော့လည်းမျိုးလိုမကြည့်ရဘူးလို့ဗျာမှန်ပါဗျာအမခေါ်ခဲ့ပါနဲ့ဗျာလို့ဟင်အဲ့လိုဒူပင်းတပင်းဖြစ်အောင်ကိုလုပ်ပါမှန်ပါဘယ်လိုဟာနဲ့တွေ့တူမိုးရွာလို့ နေမှုသေးလို့မရှိရဘူးသေးစစ်သားမှာမှန်ပါနော်မိုးရွာလို့လို့ရှိရသလားမရှိရပါဘူးအဲနေမှုလို့လို့ရှိရမရှိရဘာဖြစ်လို့ညာဖြစ်လို့ဘာမှမရှိဘူးဘာလို့ဘူးပေါက်ထားမလို့ခြင်းမူရေပါတာလို့ခြင်းလဲဆိုတာမှန်ပါဗျာဟင်အဲ့လိုလို့ရမှာဘူးအဲ့တော့ကိုယ်ဆရာကအမြဲတမ်းတော့ဖြတ်တာစမ်းပြဖြတ်တာပါပါဗျာအဲ့ဒါကဟိုပြက်စီခြင်းလို့ဖြစ်တာမဟုတ်ပြက်စီခြင်းလို့ဖြစ်တာပြင်ပါပြင်ပါဗျာကျရာတတိရှိမှရတယ်ပြင်ပါ ဟင်တပည့်တော်ကတော့တက်စိတ်တင်လို့လားတက်စိတ်တင်လို့လားဗျဖြစ်တာဟောမသိဘူးဗျာခင်ဗျာဟင်ခင်ဗျာကျုပ်လာမေးဟိုတော့မမေးပဲနဲ့ခင်ဗျာဟင်ဟိုတော့မမေးရဘူးဗျာမေးပေါ်ဗျာခင်ဗျာခင်ဗျာဟောကိုပြောရဘူးဟုတ်ကလားလေကျုပ်လည်းမပြောရအောင်လုပ်ထားလိုက်မှဒီဦးဒီကြီးတော့ဟင်ဟင် ဟင်အဲ့တော့တတ္တိရှိမှအရှင်ဘုရားရေတောင်ကြကြပါကြကြမှန်ပါရှင်းပါဆရာဘုရားတော်တဏီကာလာတန်ဃာတော်တပါးကြွာလာလို့သူ့မှာလည်းအဲ့ဒီပြဿနာများတရားထိုင်လိုက်ပြီဆိုလို့ရှိရင်ဒိတ်တိုင်းဒုံနဲ့တခါတည်းတကြောင်လုံးကိုစူးညံရဟင်ဘာမှမဟုတ်အဲ့ဒီအိတ်နေတဲ့ကြောင်သားတယောက်ကထားရန်ဖြစ်ရင်ရန်ဖြစ်တယ်တရားအထုမှ 大悲大大大悲把那时候年龄路的，祖先属于他差不的，哎哎，哎拉哎拉开开对路的拉小他，那地气嘛呀嘛，那现在要打地气，打地三哪里？ကိရာတာတောင်းတာခမည်းဖတ်ပြီးပြီးခမည်းပဲရေးစားနေတာပါဟုတ်ကလားဟေးဟောလာဟိုဟို တိဗေဒကဆရာတော်ကတော့စာအုပ်တအုပ်ဟိုလိုကြက်လို့ရှိရင်တရွဲ့ဒီနေ့အရွဲ့20ကြက်ပြီးအဲ့ဒီအရွဲ့20ဆိုပြည့်ဖြစ်နောက်ဆုံးပြင်ပုံကြံတော့ ကိုငကိုချုံလေးရောင်းစားတာပြင်ဖို့ဘူးကြာကျန်ကျန်သေးတယ်ဗျာကျန်ပါကျန်သေးလားကျန်သေးတယ်ဗျာဒီဟိုမာမေမှာဟောတဲ့တရားတွေစရေးနေဗျာတို့ပြောပဲခင်ဗျာဒီဒီယုတ်ကမရေးရဘူးကျုပ်တဲ့တဲ့ဓာတ်ဒီမလုပ်ပါနဲ့ပြောထားတာတဲ့ပါအဲ့ဒါရေးချင်တော့ဘာလုပ်တုံးဆိုတော့ဘာတော့ဟင်ဟိုပေါ်တာကဘာဖုံးတာကဘာနဲ့ဟိုများသိန်း ကိုဝါလာမြသိန်းအောင်လားတင်ပါဗျာဟင်တင်ပါမြသိန်းတော့ဆရာတော်ပြောတာနဲ့တင်ပါဗျာပါတော့ဟင်မဖုံးနေတာဖုံးမလို့တော့တင်ပါ ဘာဆိုလဲဗျာသူဟာလေးနဲ့ဖုံးလို့လည်းမတော်ဖောက်လို့လည်းမတော်အဲအဲအဲအဲ့ဒါလေးနဲ့အဲ့ဒါလေးစီကခံကြီးတော့တာပဲမျိုးကိုလာကိုမာလို့ဗျာဖုံးလို့လည်းမတော်ဖောက်လို့လည်းမကောင်းပါဘူးရှိဘူးရှိဘူးမဲ့သူလေးကိုမာရေးထုတ်တာအဲ့ဒါတခါလဲထုံးတာထုံးချမ်းတာရှာဟုတ်ကလားဒီအဲ့ဒီပါကြီးလာဟုတ်ကလားအဲ့ဒါမှအမေမဟောရတရားကြီးဆိုတာသဝေတကယ်ပြီးဟို ဟိုပေါ့ဗျာဥဥတီတို့တော့ငကိုချုံလည်းပြီးမှာပါတို့ကီလာတာမြောက်ဖက်ဆင်းတော့လေဝင်ကဝင်ကဝင်ကတင်ပါဗျာရှိခိကတော့ဝင်ဝင်ကဝင်ကတင်ပါဝင်ပြီးကတ်တဲ့နေရာဒီမိုးကြီးတွေဝင်ပြီးကတ်တဲ့နေရာဝင်ကရောက်ခဲ့တယ်ခုမှဝင်ကဖြစ်တယ်တင်ပါတင်ပါဟင်ဟိုတန်းဦးဖရားတယ်ဟိုတန်းဦးအေးအေးအေးခင်ဗျားတို့အဲ့ဒီနာမှာကဝင်ကတင်ပါခုတော့ဝင်ကတင်ပါအဲ့ဒီကအမေပန်းချုံ96နှစ် မှန်ပါဖွာငွေဘွေး80နှစ်အဲ့ဒါကြီးကအရာရှိကလာပြီးတော့တောင်ပေါ်မှာသင်္ကန်းညွန့်ရပေလေးဟိုရောက်နေတဲ့ဝေယဝိသတက်လို့ရမယ်လို့အမိန့်ထုတ်လို့တဲ့မှန်ပါဗျာဟင်အဲဆန်တောင်းလေးစီတောင်းလေးနဲ့လာကြတော့ဗျာမှန်ပါမှန်ပါဟင်သူတို့ကဟိုအပေါ်ကျောင်းမှာနေတာကျုပ်ကပူရဲစင်တာမှန်ပါဆန်တော်တိုက်ကူဟိုဘာကနေပြီးတော့ မြေပြင်ကနေပြီးတော့ဝမ်းနှစ်ပြန်သုံးပြန်လောက်ဆင်းမှာအဲ့ဒီဆန်တော်လိုက်သွားတဲ့ကူရောက်ပါတယ်မှန်ပါဗျာဟင်သူတို့ဟာလာဘာတို့ဘိုးတော်ပွင့်လို့ပြီးတော့ဟိုရတိကြီးဥအောင်လားတထုံအောင်မှန်ပါဗျာတထုံအောင်တို့ဘိုးတော်ပွင့်လို့ပြီးသွားတဲ့နေရာတွေပေါ့အဲ့ဒီနေရာတင်ပါဗျာဟင်မှန်ပါအဲ့ဆန်တော်လိုက်ဝင်တာလေဟောတင်ပါလောလောလူတိုင်းလည်းဝင်ဝင်မပေးဘူးလို့ဆိုပါပဲတင်ပါအဲ့ဒီကနေတောက်ချောက်သွားရင်ဆန်တော်လိုက်ရောက်တဲ့နေရာဟုတ်တင်ပါဟင်ကိရတာကိရတာတင်ပါ ဖះကဂုံမမဟိုဘောမင်းကြီးမှတဲ့ဆန်တော်တိုက်ကဟိုအောက်ထဲမှာဟင်အဲ့ဒီအဲ့ဒီတွေဝင်တာဟုတ်တင်ပါဗျာဟာညာကြခုနှစ်နာရီဆိုလို့ရှိရင်အပေါ်ကကြောင်တုံးကြီးတွေပြုတ်ကြတာဒိန်ဒိန်ဒိန်ဒိန်တို့ဒိန်ဒိန်ဒိန်ဒိန်တို့ညာတိုင်းပဲတင်ပါဗျာဟင်ကြောက်တော့ကြောက်သဘောပဲတင်ပါဗျာဟာကူဘူးမှန်ပါပါ ဟုတ်ပါသာဓုကမှာဘောပကကြီးဆရာတော်ကြီးကြပြောင်ရေးထားတာအဲ့ဒါကြောင့်သူတို့အဲ့လိုအနောက်ခဲတွေကြုံလို့ငါနောက်ပြန်ကြည့်ဖျားရှိတော့မလုံရဲခြင်းရှင်းပေးမယ်ဟုတ်ပါဟုတ်ကဲ့ဟုတ်ကဲ့ဗျာမာဘောဒီနဲ့ဆရာတော်တို့အဲ့ဘုကြီးနဲ့ကတ်တာသာဓုကမှာသာဓုကမှာဗျာအကျဉ်းရောပေါ့မှာဗျာသာဓုကမှာဗျာပုဂ္ဂလမပါဗျာအဲ့ဒါမေးကြည့်ဘာလို့ရေးတာဆိုအဲ့လိုပဲချောင်းချောင်းနဲ့များများတယ်အဲ့ဒါလေးဖတ်ဖတ်ပြီးလုပ်တယ်ဟုတ်ပါဟုတ်ပါဒီပါဗျာအေးအေး ကျုံသားပဲရှင်ပြဟင်ဟင်မှန်ပါဗျဟင်အေးနောက်တော့ပါသေးဘူးသေးကွာသူများရဲ့ဝိုင်းဖဲဝိုင်းကသိရသေးတာငါဖရာတရားအထုတ်ပြီးမသိရဘူးတော့တင်ပါအဲ့တော့လေတတိလေးရှိလာပြန်တယ်မရှိမရှိမဲ့ဒီသူမိတဘောပြဟင်သူများလင်လူရင်မရလူရင်ပြီးပြီးတာနင်တရားအချုပ်ပြီးမသေးရဘူးလား ဟွန်းဒီပါအဲ့ဒါလိုနဲ့ဟိုလည်းလုံထားပဲတင်းတင်းနဲ့ဘုရားတော်လည်းအဲ့လိုပဲလုပ်ရတာပဲအတညာပြနှစ်ညာပြခုနှစ်ညာပြဆယ်ညာပြဒီမှာကျတော့ဒါကြီးဒီလိုတော့ရမယ်မထင်ဘူးပေါ့လေဟွန်းဟင်အာ ရှော့မာကြီးခွေမာသားပါပါဒီကရှိကဒါနရှိကဒါရတာလို့ပါပါဒီကံကြောင့်မမကောင်းမင်းလေဒီဒါပြီးဒါရတာလို့တယ်တယ်တယ်လူကိုယ်တိုင်ကိုကြပါပါပါရှော့ရှော့ရှော့ရှော့ဖုံးသူဒိုးထင်တာတော့ချီပုံကရာကိုတတောင်းတော့နှစ်တောင်းလောက်ရှိလာကြီးတင်ပါပါကြောက်ဘူးဝတ်တဲ့ကိုဘုံသူကြပါ ကောင်းကြီးရလည်းပုတ်ကြီးလောက်တောင်းကြီးလောက်ဖြစ်သွားတယ်ပေါ့ဗျာဟင်ခြေသူမေသူလေးကိုပြောင်းဘူးအဲနောက်ကနေပြန်ပြီးတော့လောက်ပြန်လာသေးกว่าသူများအဲရဲတော်ရင်အဲဖေချရင်ပြီးသေးတာငါတရားဖရာတရားအထုတ်လို့သေးกว่าဖဲကပြန်ပြီးကိုကိုကိုပြန်သွင်းရတာပဲကြောက်တော့ကြောက်တော့ပေါ့ဟုတ်ပါဘူး ဟင်ဟင်ကြောက်တော့ကြောက်တော့ကြောက်ကန်ခံရသဘောဟုတ်ဗျာဟင်အဲနောက်ဘယ်လိုမှမရဘူးအဲဘာဖြစ်သွားတော့ဆိုတော့ဒီတိုင်းတော့ဒါကြီးမရဘူးဆိုအိမ်မဲနဲ့ခြားတော့တာပဲဒါခဏနေရမဟုတ်ဘူးပြင်ပါဆက်နေရင်ခဏအသက်အန္တရာယ်ရှိတဲ့ဟုတ်ဗျာဒီတောင်းကဆင်းပါညညဆုံးလာပြီးရာဇသံပေးတာပဲဟုတ်ဗျာရှင်ဘုရားတော်ကအဲ့လောက်ထိမခဲရည်သေးပါဘူး ဟင်အရေးကြီးတာဘုရားပြောတော့တတိပဲလေမှန်ပါဟင်တတိပဲလေမှန်ပါဟုတ်ဗျာဘောလုံးသမားများနဲ့ပြောလို့ရှိရင်ချီတူးနေရင်ကြွက်တဲ့အောင်လာချတော့ဟုတ်ဗျာချီတူးနေကြွက်တဲ့အောင်လာချတော့ဒါပဲဒါလည်းပြောအောင်ပါပဲဟုတ်ဗျာဟုတ်ဗျာချီတူးနဲ့တွေ့နိုင်လေချင်းတယ်မှန်ပါပဲတွေ့နိုင်ပါချီတူးနေရှင်ဘုရားကြွက်တဲ့အောင်လာချဟုတ်နော်ဒီမှာဗျာဟင်လောက်အောင်ပါဗျာ အဲသူကညအိမ်မပေးနှင်ချကျုပ်ကအဲနေကြတော့တခါတည်းကိုပြောင်ပြောပြီးတော့အတင်းတက်ကိုခင်များတို့ဖရာလာတာသိင်ကူခိုးခြင်းလို့မဟုတ်ဘူးတင်ပါရွှေပို့ခြင်းလို့မဟုတ်ဘူးဟင်ဖရာအဆုံးမအတိုင်းအားထုတ်ခြင်းလို့လာတာမကျေနပ်တတ်ပြီးတော့အောက်ကိုလှောတာချလိုက်နေကျုပ်ကကျိန်း ဒီမှာပါဒါကသူတို့ကကျင်းဒီကျင်းကိုကျင်းပဲလုံရဲပါမလားကျင်းပဲဟုတ်တယ်ဟုတ်တယ်ကြောက်ကြောက်နဲ့ဆန်းလို့ရောရှင်ဘုရားရှုံးမှာပေါ့အဲ့ဒါတော့ဒီလိုရတာဗျာလုံးပါဟင်အဲ့ဒီခါကြာမှဘယ်လိုမှဒါကြီး6လို့မရမှမှန်ပါသူတို့တထုအဲ့ဒီကိရာတတောင်ကြတော့မြောက်ဘက်တစ်စောင်းဟာအဲ့ဒါ သူတို့ခေါ်တော့ဝိဇာသဆောင်ပါပဲကစက်ထုတ်တာအရိယာထုတ်တာဘသူပဲသားပါညာပါပဲနေဆိုပါလေအင်းအဲသူတို့ကစက်ထုတ်တဲ့နေရာပဲအဲဒီမှာပါတို့တို့နာမည်ဝေမြင့်သင်္ကန်းကျွန်းအင်းအဖေဘသူပါညာပေါ့အဲဒါဒီမှာစာသင်ခွင့်ပြုပြီးဆိုတာအခါကျမှလည်းမရောက်တာလားဟင်ဟင် ခင်ဗျာရေးမှဆိုလို့ကိုယ်အဲ့ဒါတွေသိထားတယ်ဒီနေ့မှဒီနေ့မှရတော့ဟောဒီနေ့မှရတော့ဟုတ်ကလားဥစ္စာသိဉာဏ်နဲ့နာတော့လည်းရတယ်ဗျာဟုတ်ကလားဒုက္ခတမတာတို့ဟိုတိုင်မှုကြီးကိုဟောလိုက်ကြဟုတ်ကလားအကုန်လုံးကဒုက္ခသပင်းမှာဒုက္ခတမတာပဲရှိတယ်အင်းကျန်တာကဘုရားလဲတမတာကြုံရတယ်တွေးလို့ အတိတ်ကိုတွေးရင်ငါမှုသားအနာဂတ်ကိုတွေးရင်ဓမ္မသားပြစ္ဆုတ်ပန်တပတ်သားပဲရှိတယ်ဆိုတာဒုက္ခဒုက္ခပဲဟုတ်ကလားတင်ပါဗျာအတိုင်းမူကြီးနဲ့ဘယ်လိုပွားတွေးတော့မဟုတ်ဗျာဒီတိတ်ခွေတယ်မှနာစီစီပြားတယ်မှပြန်လာတင်ပါဗျာဒုက္ခနောက်တစ်ခုကမတွေးရဆိုတာနောက်တစ်ခုကတပည့်တော်ကိုတနေ့ရပဲလာတယ်ဟိုရှမ်းနေရော အင်္ဂါချမ်းမကြီးလည်းပြောတယ်နင်တို့ရှမ်းဆိုတာအိဗယ်သိလားလို့မသိဘူးဟုတ်ကလားရှမ်းဆိုတာသခင်ဆိုတာသူတို့မသိဘူးတတိယလည်းမသိဘူးခုမှနားမသိတယ်အာဟုတ်ဆရာတို့တရားနာမသိတယ်ရှမ်းပြည်နေလာပြီမသိဘူးကမ္ဘောဇအိဗယ်လည်းခုမှသိတာဗျာအာသစ္စာလေးပါးသိတာကမ္ဘောဇဟုတ်လေသူတို့လာတော့ဘာဟောဘာမဘာဟောလို့လည်းကြံဘာဟောလေးရတာလေဟင်သစ္စာလေးပါးသိတာကမ္ဘောဇရှမ်းဆိုတာသခင်ဟုတ်ကလားသိပါဗျာဟုတ်ကလား ဒီလိုတခင်ဖြစ်ပြီလားဆိုတာဟုတ်ကလားဥွှေကြီးတို့တင်ပါဗျာအေးဟိုတို့ကတော့ဂျုံမုံဝင်ရေးထားပဲလေအေးဂျုံမုံဝင်တို့ကတော့ဂျုံမုံဝင်ရေးထားပဲလေခင်ဗျားတို့ခင်ဗျားတို့ဘယ်လိုကောက်ကောက်ပို့တင်ပါအေးအယူကကိုအမှန်ညာကျုံမုံဝင်ရေးထားမှန်ပါအဲ့ဒါကိုဓာတ်ဆရာကသွားတော့ကျုပ်ကပါမူငါပါဝင်ငါပါ အဲ့ဒါလည်းပူထိုးတာနှခဆရာလည်းအဲ့ဒါကြည့်ပြီးတော့နှခစီရင်တာလေတင်ပါဗျာဟိဆေးဆရာကလည်းအဲ့ဒါကြည့်ဆေးစီရင်တာလေအဲ့ဒါဟိုကသူတို့ချင်းဂျုံတော့ဂျုံမုံဝဲဆိုပါဟိုနှခသမားကလည်းနှခနဲ့ညီအောင်ပြောမှာပေါ့ဟိုစီသမားလည်းစီနဲ့ညီအောင်ဓာသမားလည်းဓာနဲ့ညီအောင်ပြောတာဟာတော့ညင်ကြတာပေါ့အဲ့တော့ဒါဘသူရေးသူအဲ့ဒါရေးတဲ့လူလိုက်ရှာအဲလိုက်ရှာတော့အယူဖြစ်တယ် ဒါခမကြီးတာလားဟုတ်တယ်ကျုံဘုံဝင်ပါရေးတာဆိုတရင်ကျိုးကျုံကမုံကတစောမုံတစောမုံကြောင့်ဝင်ကဘာဖရားပွဲအဲ့ဒီခါသူစားမှရေးထားတာအမေသားတို့လိုဖြစ်နေပါဗျာပါတယ်ဟိုတတိယဆရာတော်ဘုရားပဲတဲ့တရားမတိုင်ခင်တော့ရတယ်အဘေးကြီးလာတော့မယ်ကမ်းလမ်းပြပါသွားတော့မယ်ဆိုတော့ကမဘုံဘူးကြီးဆုံးသွားအကြပါကြပြောနေဗျာဘသူကတော့စတိကဘေးကြီးကိုဆရာတော်ကြီးရတော့မှအဲ့လိုပြောနေပြီဆိုတော့ဘုံပြောတော့ဘုံကလန့်နေဗျာပါတယ်မမေသားတော့ဗျာ ဘယ်ကမှမြင်တာကိုကိုခေကိုလို့ကိုချစ်ကိုလို့မမြင်တာညာဘာဘာအဲ့ဒါဒီတော့ကသူတို့နဲ့နတ်ပြည်မှာတွေ့ရအောင်ဆရာတော်ကြီးကလူမင်းလိုက်တယ်ဟာလို့ပြတော့အတူတူပဲကပ်ပြီးတော့ဘလို့ရှိရပါ냐တော့ဒီကြပဲအားလုံးပြောတယ်ဟာဟောဟောရတာဗျာလို့ဟာဟုတ်တယ်ဆိုဘုံမှုပြောဘုံမှုကသွေးရတဲ့တပြီးတော့ပြောအဲ့ဒါဟိုတတိယရောက်လာတော့2030ဆိုတော့ကြီးဘုံဘုံဆရာတော်ဘုရားကြီးကိုကပ်ပလိုက်တာဟောဗျာအာဘုံမှုမှုသွေးတဲ့တာဟဲ့ပါပါဗျာ အဲသိကျင်နေတော့ဘာလို့လဲပွယ်လုံးညံနေရဗျာဒီကိစ္စနဲ့ပတ်သက်လို့အဲကျန်ညာဘာမှသူ့မှာသူပါခြင်းပါမပါခြင်းလေးကိုကကိုလို့စီရစီရကိုလို့ပေါ့ပုတ်ကလားဟင်အဲကဘကြီးဘေးရဖြစ်တော့နင်းတယောက်ထက်ဖြစ်မှာလည်းမဟုတ်ငါတယောက်ထက်ဖြစ်မှာလည်းမဟုတ်ဟုတ်ဗျာဖြစ်ပါဗျာဟင်ဟင်အဲတော့ဖြစ်ကျင်တာတွေဖြစ်ကြမှာပေါ့ဟင်မဖြစ်အောင်တော့မဖြစ်အောင်နေနေပေါ့ဟဲ့ဟုတ်ဗျာဖြစ်ပါဗျာဟင် ဖြစ်เสียရှိတာတော့ဖြစ်ခြင်းဖြစ်မှာပေါ့ဖြစ်ခြင်းမှာလည်းဖြစ်မှာပေါ့မှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်မှန်ပါဗျာဖြစ်မယ်မဖြစ်မယ်ဆိုတော့လူတွေရဲ့နောက်ကကံအကြောင်းတရားပဲလေပြောနိုင်ဘူးပေါ့မှန်ပါဗျာဟုတ်ဗျာတွေ့ကြကြုံရရမှာပဲအဲသာတို့အုပ်တဲ့ခင်ဗျာဘိုးရာကြီး အဲအဲကျွတ်တို့များစောင်းရည်သလားမသိဘူးမင်းနာမောကျွန်းမှန်ပါဟင်မှန်ပါဆုတ်ခေဆိုအဖြစ်သမားပြောတဲ့စကားဟင်လွယ်လွယ်ပါဗျာဟင်တင်ပါဗျာဟင်ဆုတ်ခေဆိုအဖြစ်သမားပြောတဲ့စကားတဲ့အဲဘယ်မဆုံးနိုင်ဘူးခကြီးခုဘယ်လောက်သူတက်နေလဲဟင်အဲဘာဒီကခုတက်တန်းဆိုရင်အရင်ကဘယ်လောက်ရှိတာခုဘယ်လောက်ထိတက်တန်းနေတက်လာပြီနဲ့အဲသူကအဲဒီကနေချောက်ဗျာ ဟေးတို့နေထံကတာနဲ့လည်းရေးထားတယ်တို့ဒုပိင်္ဂရာပေါ့မှန်ပါဗျာဒုပိင်္ဂဟေးအစင်ကတော့လူအစင်ကတို့တက်နေတာသို့တော့အချင်းကပြက်နေကြတာမှန်ပါမှန်ပါဗျာအဲ့လိုဖြစ်နေဟုတ်ဗျာမှန်ပါတယ်ဗျာဟေးအဲအချင်းပြက်ရင်အချင်းပြက်တဲ့အကျိုးရမှာပေါ့ဟဲ့မှန်ပါဗျာဟေးဒါကတော့ဒီလို ဟိုစီးပွားကြတဲ့ပုဂ္ဂိုလ်နဲ့ပြောရင်တော့မူတော့သွားမူချသူမူရမှာပေါ့အဲမြေတော်ချာမြေချသူကမြေရမှာပေါ့ဟဲ့ဟင်းရွက်ချသူဟင်းရွက်ရမှာပေါ့ဒါဟိုပြေးလို့မလွတ်တဲ့နေရာမှာပဲမှန်ပါဗျာကိုချတာကိုရမှာပေါ့ဟုတ်ကလားဗျာမှန်ပါဗျာဟဲ့ရကြမှာပဲမှန်ပါဗျာဟင်ဒီတော့ကိုကဘာရှာကျင်တာတော့စိန်တို့ကြောက်တို့ရှာကျင်တာလားမြင့်မူရှာကျင်တာလားဒါအကြည့်မှန်ပါဗျာနော် ဟင်မှန်ပါဗျာဟုတ်ဗျာအဲ့တော့တို့အဲဆူလေနှတ်တွေအဲမြန်မြန်စားခြင်းတော့မြစ်တို့မူလို့ရှာဖို့မှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်မှန်ပါဗျာတက်တက်လုံးစားခြင်းရင်တော့ယရနာရှာဖို့ဟင်အဲမလို့လို့ကြောက်စင်းတပြားလောက်အောင်ထားရင်လေမှန်ပါပါဟိုမိုးကြောက်တစ်ခုလောက်အောင်ထားလိုက်ရင်ညမှန်ပါဟင်ဟင်မိုးကြောက်တစ်ကြောက်အောင်ထားရင် ဟောမူဘနဲ့ပိဒါဝယ်မလို့ဝယ်ပါဗျာပြစ်ဘနဲ့ချောင်းဝယ်မလို့ဝယ်ပါဗျာမှန်ပါဗျာဟုတ်ဗျာအဲ့တူကူကဟိုတန်ဖိုးရှိတာတော့ခက်ခက်ခဲခဲရှာရမှာပဲလေမှန်ပါဗျာလွယ်လွယ်တော့မူလို့မြစ်လို့တော့ရနိုင်ဘူးပေါ့မှန်ပါဗျာဟုတ်နော်မှန်ပါဗျာအဲ့တော့ကိုကအဲဆူလွယ်နတ်လွယ်နဲ့မိုးမြစ်ပဲလိုချင်သလားသူ့မို့တစ်သလုံးစားဖို့ရဖြစ်တဲ့အဲ့ဒီ စိန်တို့ကြောက်တို့ဒါပဲယူမလားဒါကိုကကိုဆုံးဖြတ်ဘူးမှန်ပါဗျာကြည့်တော့ကြည့်ကြမှာပဲလေမှန်ပါကြုံတော့ကြုံမှာပဲလေသူနာနေလို့သူလဲလို့သူ့မှုတိုင်းပဲသူဖြစ်ရမှာပေါ့သူလဲသူ့မြင့်တိုင်းဖြစ်မှာပေါ့ကိုကြောက်ကလည်းကြောက်ရကိုရတဲ့ကြောက်ရဲ့အည်သွေးတိုင်းပေါ့အည်ဝင်တဲ့အတိုင်းကိုရရမှာပေါ့ဟုတ်ကလားဗျာဟင်အဲ့တော့တို့ဒါတွေဘာပြောလို့ရမလို့ဥမောင်တီလို့တော့ဟင်ခင်ဗျားတို့ ဟင်ခစ်ဆန်ကောင်းပါဟုတ်ပါဗျာအဲ့ဒါမိတ်လို့အေးမာဒါဦးဒုမနာပြင်းခဏထုတ်ပြီးပါမဟဲ့ဘုကလောက်ရောက်အပါဖြစ်တော့ပါဗျာဟင်အဲ့ဒါမှဖြစ်တော့မှာဟာနေနေနဲ့ပဲနေဟေးဒုကဖြစ်နောက်လည်းမလိုက်ပါနဲ့ ခေတ်ကတော့သုတ်ခေတ်လीတင်ပါဗျာသုတ်ခေတ်ကိုသူလည်းအမြဲတမ်းပြောနေကြရှိပါတယ်သူပြောတယ်လေးပိန်နော်သင်္ခါရဆိုတာပါဠိလိုပြောတာဗမာလိုသူ့ကိုပြုပြင်ပေးနေတာမှန်ပါနံပါတ်1ဥရုပဲဥရုကလွန်ခဲ့တဲ့အနှစ်တရာကဥရုနဲ့ခုဥရုမတူတာခင်ဗျားတို့ပြီမှန်ပါနော်ဘယ်လိုဆိုဟိုကြည့်တထောင်ကိုပဲလို့နေလို့မတွေးပါဘူး ရှင်းတစ်ထောင်ကရှိတဲ့ဥဒုနဲ့အခုဥဒုအဲ့တော့ဥဒုကတခိုးမှတ်တိဟာတို့ဝိညာဉ်ဘောက်ကနေဝင်ပြီးတော့ခန္ဓာကိုပြုတ်ပြင်ပေးနေတာပဲဟုတ်နော်အဲ့တော့တို့သွေးကဥဒုမင်းဥဒုကပူရင်တို့သွေးပူမှာဥဒုဆူရင်တို့သွေးဆူမှာနော်အဲ့တော့သွေးဆူတော့သွေးမီတဲ့စိတ်ကရော ပူမှာပူမှာပူမှာဘောဓနေရမှာမှန်ပါမှန်ကျုပ်စားတကူတဲ့တော်ရေးတာတကလေးတွေမဆိုးဘူးခစ်ကဆိုးနေတာမှန်ပါကလေးတွေကပြုတ်ပြင်ခံနေရတာလေမှန်ပါပါဒီဥရုရဲ့ပြုတ်ပြင်ခံရတော့ဒီကလေးတွေတော့ပြိုင်လာတာမှန်ပါပါကလေးဆိုတာမဟုတ်ဘူးမှန်ပါပါဥရုကအဲ့တော့ဒီဥရုကညမ်းတဲ့အတွက်တို့ခုကအပူပိုင်းဘူးလာပြီမှန်ပါပါဟင်မှန်ပါပါနောက်ဆိုဒိုးထင်တာပဲဗျ ຫນွေသုံးຫນွေဖြစ်လိမ့်မယ်ထင်တာပဲမှန်ပါမိုးຫนွေဆောင်းຫນွေမူရင်းຫนွေဆိုပြီး မမမမမမလူသုံးလို့ဖြစ်မထင်တာပဲဗျာဘူးလေးဆောင်လေးဟင်စကလုံးလေးမှတ်တာဟာမှတ်တာရောင်းလာမလို့ဘူးလေးဆောင်လေးဘူးကြီးတွေဘူးလေးဆောင်လေးဘူးကြီးတွေဆောင်တော့ဘူးကြီးတွေဆရာတော်တို့ဘူးလာရေးဆရာတော်အဲ့ဒါကိုကျေးဇူးပြောပါဗျာဒီရလည်းပူပေါက်ခွဲတော့အပူချိန်နဲ့တိုးလူလာတယ်လို့ဒါသာပြောပါတယ်အလုပ်ရောပါလေဘူးလေးဆောင်လေးဘူးကြီးတွေဟင် အဲဟိုတော့မူလဖြစ်တဲ့မူရင်းလေးလာကလည်းသေကြောကောအောင်ချမှန်ပါဗျာမိုးကြတော့လေရွာတုံးလေးခဏသက်သက်တာမှလေရွာပြီးကြောကောအောင်ချမှန်ပါပါဗျာဒီဆောင်းလေဒီနှစ်တော့နည်းနည်းဆောင်းလေးခြုံသွားသေးရဲ့ခုပြီးခဲ့တဲ့နှစ်ကဆောင်းဝင်းကြီးအိုက်လူဗျာချွေးတစီစီနဲ့ဟာဘယ်လိုဆောင်းလို့မှန်ပါဗျာကြာသောတပူတို့ဒီချွေးတလုံးလုံးနဲ့ဗျာမှန်ပါဟင်မှန်ပါအဲ့တော့ဆောင်းလူလဲလာအောင်ပါမှန်ပါဗျာ ဟင်မှန်ပါဗျာအဲ့တော့ဥရုကဒီလောက်ထိပူရင်မိဒီမိဩဇာရုပ်မှာမှန်ပါဗျာအဲ့တော့မြေဩဇာမိတဲ့အာဟာရကောမချမ်းနိုင်ဘူးอืมချမ်းပါရဲ့ဗျာအဲ့တော့အစာချမ်းရင်အဲ့ဒီအစာချမ်းတာကိုစားတဲ့ခန္ဓာဟာအကျိတ်ခုတွေကြီးထွားလာမယ်စိတ်တွေကြမ်းလာမယ်အဲ့တော့ကောင်းတာဒီမခံနိုင်တော့မှန်ပါဆိုးတာနဲ့တွေ့လေဒီမခံနိုင်တော့ဘူးမှန်ပါသူဒုက္ခဖြစ်နေတာကောင်းတာနဲ့တွေ့တော့ဒီခံနိုင်သေးလို့လားမခံနိုင်ငန်းငန်းတဲ့ဖြစ်ကုန်ပြီ อินทรีย์มันใช่ไหนหรอกဆိုရံနဲ့တူတော့ပိုးဆိုးပို့ဟုတ်နော်ဟုတ်ပါရဲ့ဟင်မှန်ပါပါဟင်အစာဥရုကျမ်းတဲ့အတွက်အစာကျမ်းအစာကျမ်းတဲ့အတွက်ကိုကျမ်းမှန်ပါကိုကျမ်းတဲ့အတွက်စိတ်ကျမ်းမှန်ပါစိတ်ကျမ်းတော့ကံနေရလဲကံကျမ်းနေရလို့တော့မပို့မှန်ပါဗျာနော်မှန်ပါဗျာအပြောကျမ်းအဆိုးကျမ်းအတူရသအကုန်ကျမ်းပါပဲမှန်ပါဗျာဟင် စီကြတဲ့ဆရာကပြောလိမ့်မယ်ရေးရေးတွေးကွာရေးရေးတွေးကွာမှန်ပါမှန်ပါလူလူမကြားရတဲ့အထက်ရေးရေးတွေးမှန်ပါမှန်ပါကြမှာပေါ့ဗျာမှန်ပါဗျာအဲ့တော့ဒီလောက်ကြီးစိတ်နဲ့ကံနဲ့ကြမ်းနေရင်ဥရုပူကြမ်းလာမှာမှန်ပါဗျာဥရုပူပူလာရင်အစာရအာဟာပူကြမ်းပါလေကြမ်းပါဗျာကြမ်းလာရင်ဟိုကစိတ်ပူကြမ်းလာမှာလေမှန်ပါစိတ်ကြမ်းရင်ကံပူကြမ်းပါလေမှန်ပါကံကြမ်းရင်ဥရုပူကြမ်းပါလေမှန်ပါဗျာပတ်လက်ပတ်လက်ပြီးသွားတယ်သွားမှာသွားမှာသွားအဲ့လိုတိုက်ဆိုင်နေ ခွေးမသားဒီခွေးမသားလည်းလောက်ဘူးလားရောက်ရောက်လာတယ် ဟင်အမေရိအိုအမေရိကန်သာလိကကြီးတိုင်းဖြစ်တော့မှာတူတယ်ပါဟင်ဟင်ဒီအမေရိကန်သာလိကရဲ့ခဏကြောက်လို့မလို့မိတ်ပါဘူးဟာအာတို့ရမိတ်ပါဘူးသကားတော်တော်တတ်တဲ့ကောင်ကြီးပါပါဗျာဟိုလူနောက်ကအမျိုးသူမျိုးသမီးခေါ်ပြီးသူရှိအဲဟိုပြောပြလှုပ်ကြအဲဒါဟိုကောင်မလေးတယောက်လားသူကလည်းအဲလိုပဲပြောတာပဲ ဟိုလိုပြောဟိုကလုပ်ပြတယ်လို့ဂုံပြောတာအဲ့လောက်ကြီးကြမ်းတာမှန်ပါနောက်တော့ဘာနာရေးဝင်ကြီးလာတင်ပါဗျာဘာနာရေးဝင်ကြီးလာတော့သူ့ဘသူကတင်ထားတယ်မသိဘူးကျိုးတော့ကောရာရှင်ကဘယ်တော့ခမပြထားတော့ဗျာဘာနာရေးဝင်ကြီးကသူကတင်ပါတင်ပါကျိုးတော့ရာရှင်ကဘယ်တော့ဒီဒီနေချထားတယ်ခမလည်းရေသူနဲ့ထူးမှဟုတ်ပါဘူးဗျာဘာနာရေးဝင်ကြီးနဲ့နာရကိုပြဲလို့တင်ပါဗျာမင်းတို့တင်ထားတာ ဟိုသားနေပါလေပြင်ပါသားလေးကအေးမင်းတို့သင်္ခါရပြမယ်မဲ့နေလေအဲ့လိုလိုနောက်တော့အဲ့ဒီသားလေးကကြီးမထားရတော့နောက်ပြေးလူခွေရပို့ထားပြင်ပါပဲကိုလည်းခွေမသားတို့ဆရာတို့ရဲ့တော့လူခွေရပို့ထားမှရတော့ပါလေဟင်ဆရာရှင်ပြတာမမေးတော့ပါဘူးဗျာဟုတ်ဗျာတော့တော့မမေးပါဘူးဗျာစကားပြောမလှလိုက်တာဟင်ဟင် အဲ့ဒါနဲ့တို့ကလည်းကြံရတော့မှာပြမပြဟုတ်ပြမှန်ပါပဲအဲ့ဒီအကြံကြားမှာတို့နေရမှာတတိသာထားနေကိုကလည်းမတည်သေးဒီကြံကြားကြားကြံရမှာမှန်ပါဗျာဟင်ဟင်မှန်ပါဗျာဟင်နေကြကြတတိထားမှန်ပါဟင်ကိုကနေမီးကအထနဲ့နေငါအကြနဲ့အဲ့ဒီမှာတွေ့ပါမှန်ပါဒီကအဲ့ဒါအဲ့ဒါကိုတော်တော်တွေးကုန်ပြီ မြန်မာနိုင်ငံလိုပြည်ပါဆိုဟင်မြန်မာနိုင်ငံဆွေးရှင်းပြည်ထွက်တော့တာမိဘရှိတယ်ပြန်မလာတော့ဘူးဟုတ်ကလားဟိုတို့တို့ရွာကဘူချမ်းနဲ့သူသားနှစ်ယောက်ချစ်ပြန်နဲ့ချစ်ရနဲ့တင်ပါဗျာဘူချမ်းကဟဲ့ချစ်ရဘယ်နဲ့ချစ်ပြန်ဘယ်လိုလုပ်ဖို့ဒါဗျခင်ဗျားကြီးစကားများတယ်ဒါနဲ့ကောက်ပြလိုက်ရမလားဘူချမ်းဘာမှမပြောရဘူးပြန်ပါခင်ဗျားကြီးစကားများတာဒါနဲ့ကောက်ပြလိုက်ရမလားဆိုတော့ဘူချမ်းဘာမှမပြောရဘူးပြန် တွေ့မဲ့နေနဲ့နေတွေ့မှာနေပါပါဗျာဟင်ဟင်နေသားနဲ့တွေ့မလားနေနီးနဲ့တွေ့မလားပါပါဟုတ်ကြအဲ့ဒီကြားတို့လူဖြစ်ရအောင်မှာမှန်ပါမှန်ပါဗျာဟင်မှန်ပါဗျာလူဖြစ်ရအောင်မှာကြားမှာကြားမှာမှန်ပါဗျာဝေကြံတော့မှာမှန်ပါဗျာဟင်ဝေကြံကြတော့မှာဟုတ်နော်မှန်ပါဗျာဟင်ဝေကြံကြတော့မှာမှန်ပါဗျာသူငယ်ငယ်ကတွေ့ဘူးတာကြောင်းသားဒီဘာသာတော့ခြူတာသာအေးတာသာ တင်ပါဗျာတို့ရန်ကုန်ရောက်တဲ့ချိန်ကျတော့ကျောင်းသူကျောင်းသားပါသားတယ်ဇီးမစလာပါစက္ကလည်းစချင်းကလည်းချင်းတင်ပါကြိုင်းနေပေါ်တင်ပါစက္ကလည်းအပူပဲလေတင်ပါအချင်းကလည်းအပူအားပေးလေတင်ပါဗျာအဲ့ဒါသွေးဘူးကြောင်းကိုပြနေတာရှင်းခဲ့တဲ့အခုခဲ့တဲ့တင်ပါဗျာအခုတော့မသိဘူးသူတို့ရောင်ဝင်နေတော့ကတော့ဒီမဆလာမစားတာစမစားတာချင်းမစားတာဟုတ်တော့ မှန်ပါဟင်မှန်ပါအဲ့ဒါသုတ္တသာတောင်းမှန်ပါဟင်အဲ့တော့တို့ဒီကအဲခင်ဗျားတို့ဒါရိုက်တာတွေတွေ့အောင်မှာပါခင်ဗျားတို့ရိုက်ချင်တိုင်းမရိုက်ရဘူးကြည်သူခိုက်တာရိုက်ရတော့ကျမ်းပေးရတော့မှာဟုတ်ဗျာကျမ်းပေးရတော့မှာခင်ဗျာကျမ်းစာတွေကသူတို့များတယ်မင်းသားထုကန့်ကြော်ပါဗျာဟာလေလေနေအကြမ်းကြီးလားကျန်တော်လေးပါဗျာကျန်တော်လေး ဟင်အဲနေမကြရင်တော့မရတော့ဘူးနေနောက်ကောက်ကြမှာပဲဟင်ဟုတ်ဗျာခုကဇီးမသလာကြိုက်တဲ့ကိစ္စကိုအဲနေဇီးပလမန်သလာလို့ရောက်အောင်ပါလားကျောင်းနိုင်မှာမလားဇီးမသလာဟင်ဟင်ဇီးမသလာကျောင်းကမမောဒါလည်းစားချင်လဲချင်ပူလဲပူတခုမဟုတ်ဘူးဗျာဟင်အချင်းလဲဘာမှစားလဲဘာမှပူလဲဘာမှထင်လဲဟုတ်နော်မှန်ပါဗျာ ဒီအဲ့ဒီတို့ဟိုအကုန်တော့မရတော့ဘူးငကိုချုံရသူကတို့အလင်းငါစာစတဲ့နေရာအင်္ဂါ၃ချက်ကြီးရတာပြန်ပါဟုတ်နော်လောကနောက်ကိုမြဲလိုက်ရတယ်လောကကိုဘယ်တော့မှမဆန့်ကျင်ဘူးအဲ့တော့တို့လူတွေရဲ့အခြေအနေကြည့်ပြီးကိုကဒီနေရာကပြင်ပြင်ကိုပြင်တာကြည့်ရမှာပေါ့မှန်ပါဗျာမှန်ပါလောကရဲ့နောက်ကိုအစဉ်လိုက်ရပြီးတော့ဆန့်ကျင်နေနေတာကိုအမြဲတမ်းကိုက ရေးပြနိုင်ရမယ်မှန်ပါပဲတမယိုးကြတော့လူတိုင်းသိတာပဲသူလူကိုယ်လူတင်ပါပဲကိုကသူများတဲ့သိသိချင်းချင်းကိုကဖမ်းချင်းနေနေတဲ့ဟာကိုအမြဲတမ်းရှာဖွေတွေးတော်ပြီးရေးပေးရမှာမှန်ပါပဲဟုတ်ဗျာမှန်ပါပဲပြီးတော့ဘသူဖမ်းလိုက်ဖမ်းလိုက်ဒင်းနေနေအောင်မြင်နိုင်တဲ့အရေးသားဖြစ်ရမှာပြပွက်ခေါ်မလားမှန်ပါပါရေးတာမရှုပ်ပါဘူးပေါ့မှန်ပါဗျာဟင်မှန်ပါပါအဲတို့အလင်းငါစီတဲ့နေရာတို့ကျန်းကကအဲ့ဒါညှို့ထားတာမှန်ပါပါဒီသုံးချက်နဲ့ညီအောင် စီပါဆိုမှန်ပါဟင်မှန်ပါဟင်ခန္ဓာငါဖိတာနဲ့ပါလေမှန်ပါဗျာဒီအဲ့တော့မောင်တို့လောကနောက်လိုက်ရတော့မှာလို့ကွမှန်ပါဗျာဟင်အခုချိန်မောင်စိတ်ထူးကြကြောင်ကြီးနဲ့ရိုက်ရိုက်ကြည့်ပါလားအချင်းဖူပြီးဘယ်လိုနေမလို့လဲဟင်မရပါဘူးပုတ်ကလာဗျာကျမ်းရတော့မှာဟဲ့လို့လို့ရဘူးမှန်ပါဗျာဟင်မှန်ပါကျမ်းရတော့မှာဗျာမှန်ပါအဲ့တော့တို့ကခိတ္တတော့အောက်ကူ ကြောပြီးမြေသွားနေတယ်တို့မျောမလိုက်နဲ့မှန်ပါဗျာအဲ့ဒါခင်နောက်လိုက်နေတာမှန်ပါဗျာနော်ခင်နောက်လိုက်နေတယ်မလိုက်နဲ့ဟုတ်ဗျာမှန်ပါဗျာဟင်မှန်ပါမလိုက်နဲ့တို့ဥဒုခါတို့ကြီးကွအများကြီးအခြေကြောင်းကြမှာသူဘာသာရေးနဲ့သူကတက်သွားတာမှန်ပါဗျာဟုတ်နော်မလိုက်ဘူးနော်မှန်ပါဗျာဟင်မလိုက်ပါဘူးဟင်မလိုက်ဘူးခင်တော့ကိုဘယ်တော့မှမြုံမလိုက်ဘူး သူ့အမြင်နဲ့သူ့ဝါဒနဲ့အများလက်ခံနိုင်တဲ့ဟာကိုစိုက်ပြနိုင်ရမယ်မှန်ပါဟုတ်တလားကွယ်မှန်ပါဟင်တို့ကအဲ့လိုခင့်နောက်လည်းမလိုက်ပါနဲ့မှန်ပါပါဟုတ်ဗျာမှန်ပါပြီးတော့ခစ်ကိုလည်းမမှီပါနဲ့တင်ပါခစ်မမှီခြင်းနဲ့ခစ်မှီတယ်ဆိုတာခစ်ကိုကိုကမှီပြုနေရတာပြောတာလေကွယ်တင်ပါဗျာဟုတ်ပဲမှန်ပါဗျာဟင်မှန်ပါဗျာဟင်မှန်ပါကျိုးကတော့ခိရှိကပြေးတာဆိုလို့ရှိရင် ဟိုတော့ငားရယ်ပြိုင်းရယ်အဲ့ဒါလေးညာကလူလူသူတို့ကြီးလောက်ထားတာမရန်ကိုလေးပါမရတော့ငါပြောတာပေါ့ဗျာတင်ပါဗျာငါရေကိုချီတော့ကြတော့ဗျာတင်ပါအဲ့ဒါတော့မှကြတော့ဟိုလူဗျာတော့မဟုတ်ဘူးလားသူတို့ကြီးလောက်ရတာလားဗျာဟင်မှန်ပါဗျာအခုဒေါခနာဆိုဒုက္ခုမနာကိုလုပ်တာပါဒုက္ခုမနာကခိရှိရပြင်းနေမှန်ပါဗျာသူဒေါခနာသူနောက်ကလိုက်တာဟုတ်တယ် ဟုတ်တယ်လေဟင်မင်းဒေါဖနာစီခင်ပြီအဲ့ဒါမင်းခင်ပြီတယ်ပြောမှာပေါ့ဘာလို့ခုမနာမိတာဟုတ်တယ်လေဟုတ်တလားဟုတ်ပါဗျာဟင်ဟုတ်ပါဗျာတို့ကခိကဆန်တဲ့ရမယ်ပြောမလိုက်နဲ့မှန်ပါဗျာဟုတ်နော်မှန်ပါဗျာခုနတို့ပြောတဲ့ဟိုတော့မှုတို့မြစ်တို့မှန်ပါဟုတ်ဗျာမှန်ပါဗျာဟင်းဒီဟင်းရွက်တို့စားကြောက်တို့စိန်တို့ညတို့တက်တဲ့သုံးလို့တင်ပါဗျာ ခေဆန္ဒသူများမလုတ်ဘူးတာလုတ်တာခေဆန္ဒတင်ပါဘယ်သူမှမတုံဘူးသေးတာတုံနာခေဆန္ဒဟုတ်တယ်ပါပါပါသူများမလုတ်ဘူးတာလုတ်ကြတာခေဆန္ဒပါပါဟုတ်နော်ပါပါဟိသူများလုံတာတော့ကလိုက်လုံတော့ခင်မိတာခင်မိပါပါဟုတ်တော့တင်ပါဗျာခင်မိရလည်းခစ်ဆန်တာတင်ပါဗျာဒါခစ်ကူဆန်တဲ့တာတင်ပါဗျာဟင်အစုံမလိုက်ဘူးဆန်တဲ့ခင်ပါသူများမလုံတာလုံနိုင်ရပါပါဗျာ ပုတ်ကလားမှန်ပါဗျာလုံနိုင်မှာမလားလုံနိုင်ပါဗျာဒီသူများတွေကလောဘကြီးကြတဲ့အချိန်တို့ကလောဘမရှိဘဲနဲ့စီးပွားဖြစ်အောင်မှန်ပါဗျာဟုတ်နော်မှန်ပါဗျာဟိမှန်ပါဗျာသူများတွေကမာနနဲ့လှုပ်ကြတယ်တို့မတမာသိနဲ့လှုပ်ကြနေတဲ့အချိန်တို့ကတမာတမနဲ့လှုပ်မှန်ပါဗျာဟုတ်ဗျာမှန်ပါဗျာအဲ့ဒါခစ်ဆန်တာထင်တယ်မှန်ပါဗျာမှန်ပါဗျာဟင်မှန်ပါတို့ဟွာလားဗျာဟို ဘာတော့ဟိုပြည်သာမလေတင်ပါဗျာပြည်သာမနဲ့ဖြစ်တဲ့ဟာလေအဲ့ဒီတော့ကဒီဟိုလေဟိုဟိုလို့တဲ့ပြည်သာမမေ့နေပြီလေအမပါအာဟုတ်အမပါလေးရဲ့သမီးလေတင်ပါဗျာဘာတော့ဘာတော့ဒီမာဒီရီမာဒီရီမာနဲ့ဟိုသူသူဟာဟိုတလတသောင်းခွင်းနဲ့အမထားတာလေမှန်ပါဗျာဟိုကဟို တတိသမီးအားကိုဖရာကိုလူချင်းတန်းညင်လို့လေမှန်ပါဗျာတင်ပါဗျာဟုတ်တယ်နော်ငါထားခဲ့တာတင်ပါငါထားခဲ့လေမှန်ပါဗျာအဲဒီမှာငါပြေကနေကြတော့အဲဘာတော့ဘာလုပ်ချင်တာလေဟင်သူဒီကမထွက်ချင်လို့လေအဲဒီကိုစီစီဘူးဦးတွေနဲ့ဘာလုပ်တာလေတင်ပါဗျာအဲဒီဖရာဟောတာအကောဒိနာသင်ဒီခေါ်တာတင်ပါဗျာဒါခေတ်ဆန္ဒပြောတင်ပါဗျာအကောဒိနာဆိုသူများအမျက်ထွက်နေတဲ့ချိန်ကိုကအမျက်မထွက်ချင်းချင်းအောင်ကြလိုက်ပါမှန်ပါဗျာခေတ်ဆန္ဒခေတ်ဆန္ဒတင်ပါဗျာ ဟုတ်နော်မှန်ပါဟင်ခေတ်ဆန္ဒမဟုတ်ဘူးလားဟုတ်ပါပါမှန်ပါသူများတွေကမျက်ထွက်နေတဲ့အချိန်ကိုကမျက်မထွက်ဖ ೇನೆ အောင်ပြလိုက်ပါအာကောဒီနာတိမီကောဒံမှန်ပါဗျာဟင်အဲအဲ့ဒီတထေသမီးကမေတ္တာနဲ့လေမှန်ပါဗျာ ဟိုကဟိုစီဘူးအိုးကတင်ပါဗျာလောင်းချတာအဲလောင်းချတာသူကမြစ်တာနဲ့ခံတော့ဟိုမှာအေးတာကိုမှန်ပါဗျာဒီအဲသူတဲ့ဂျုံမာတွေကသူတို့တခင်မစီဘူးနဲ့လောင်းရမလားလို့ရိုက်မဲ့နဲ့မဲ့လို့တော့အဲ့ဒါကိုလေဟိုကဒါတလေမှန်ပါဗျာဟုတ်နော်မှန်ပါဗျာဟင်အဲ့ဒါကိုဒေါသကြီးနေသူကမြစ်တာနဲ့အနိုင်ယူလိုက်တာလေမှန်ပါခိသနာခိသနာမှန်ပါဗျာဆန်လိုက်ပါလို့ပါပဲဗျာဘယ်လိုလို့ တရားဆောင်တဲ့အေးဆိုတာကဘုန်းကြီးတစ်ပိုင်းအလုပ်လုပ်နေတာဗျာသူများတွေကကာဝေမာစတွေပါတယ်သူကမတော်အောင်ဗျာဘုန်းကြီးတစ်ပိုင်းပဲလို့လို့ပါပါဗျာတရားဆောင်တာပါဟုတ်ဘုန်းကြီးတစ်ပိုင်းကပဲလို့လို့ဘုန်းကြီးတစ်ပိုင်းကသူ့လူတွေအုပ်ချုပ်ရေးတရားသူကတော့ဘာသာရေးနဲ့လုပ်ပြီးတော့ဟိုပါပြောပြောင်ပြောင်ပဲအေးပြန်ပဲအုပ်ချုပ်တယ်ဗျာအဲအဲ့တော့ဒေါ်နေအကုန်လုံးဂုံသွားလို့ဒေါ်နေကိုခံရရုံပဲဟင်ဟင်ဟင်ဟင်ဒေါ်နေကိုခံရအောင်ပဲဟင်အကုန်လုံး ကိုကဟိုခေါင်းဆောင်လုပ်သူကဘာလို့ကျမကြီးလို့တောင်မှလည်းဥက္ခအုံမြကျမပဲဟုတ်ဗျာသူဟိုရောက်တရောက်ခဲနေနေရှုပ်တော့ငါလည်းရှုပ်ရတော့တာပဲဟာဒီနေငါလည်းတော်တော်ရှုပ်တာဘူးဟုတ်ရထောင်ဆက်ဆက်ကောင်းဆက်ယုံကသူ့နာမည်ဦးအောင်သားဆိုဟောမိတာပါပဲတို့တော်တော်ကြီးညူပါတယ်အရာရှိလေးအရာရှိပါသတူကန်းတောင်ကန်းကျမတို့တို့သူကသမဝါယမလည်းဥက္ခ တင်ပါပါတီလေဥက္ကဋ္ဌဟိုလေဥက္ကဋ္ဌဒီလေဥက္ကဋ္ဌဆိုတော့ဂျာနဲ့ဟာတွေကိုသူ့နောက်လိုက်နားနဲ့မလုပ်ပေးထားပေါ့သူကတော့အဲ့ဒီဒေါ်နေပါတီဆိုတဲ့ဒေါ်နေကောင်းစီဆိုတဲ့ဒေါ်နေသမဝါယမဆိုတဲ့နဲ့အဲ့ဒီပဲလျှောက်တဲ့နေတာတင်ပါအဲသူတရင်တရင်နဲ့သူဟိုနောက်ကရရပုံတင်ပါဝင်စစ်တော်အဲ့ဒီဟိုဟွာလုတ်ခွေရောလေတင်ပါဟိုယော့နေရောပေါ့တင်ပါရောနေတော့အဲ့ဒါစစ်တော့သူ့ပဲတာဝန်ရှိတယ်ဆိုသူ့ပဲဖြုတ်ခံရတာ ဟုတ်ကြမှန်ပါပဲအများစုနဲ့နေတဲ့အဲမှာအများစုနဲ့တူအောင်ကူကနေတတ်ဖို့တည်ယူပါသေးဟုတ်နော်မှန်ပါဟင်သူတို့ဟိုတို့ငယုတ်တိချက်ရမယ်ပုဂ္ဂိုလ်ဟာငယုတ်တိကိုအုပ်နိုင်ဖို့လိုအပ်တယ်လေဟင်မှန်ပါဟင်ငယုတ်တိချက်မဲ့ပုဂ္ဂိုလ်ငယုတ်တိကိုနိုင်အောင်နိုင်နေအောင်ကိုချက်သူတို့ပေါ့ဗျာမှန်ပါဟင်အဲ့ဒါရှိမှရမှာပေါ့ဒီဟဲစကားမလှလိုက်တာနဲ့ဟာ ဟင်အဲ့တော့တို့ကဆန်တဲ့ရမှာလေမှန်ပါဗျာဟင်မှန်ပါအာတာဒုံတာရုနာသိနာမှန်ပါဗျာသူယုံမှသိမွေးနေတဲ့ပုဂ္ဂိုလ်သူတော်ကောင်းသိမွေးခြင်းဖြစ်နိုင်ပဲခေဆန္ဒတင်ပါဗျာခေဆန္ဒတင်ပါဟင်အဲ့တော့သူကအင်းကြီးကြီးအမဲတူကြီးဝတ်လာတယ်နင့်အင်းကြီးကြီးမဲထားသွားခဲ့ကြီးစိတ်ဆိုးမှာမှန်ပါဗျာပြောမနေနဲ့ကိုကဖြူဖြူတန်တန်နေဖို့ပြီးသူနာရှင်သွားလိုက်တင်ပါဗျာနောက်သူဟာသူကြည့်လိမ့်မဟာငါဟာကမဲတာ သူ့ဟာကဖြူဟာသူ့ဟာသူသိသွားတင်ပါပါကိုပြောဖို့လူသေးလားမလိုပါဘူးဗျာဟင်နိဟာကြီးညစ်ပထားသူဘယ်ခံနေလိမ့်မလို့တော့မနေနဲ့သူကညစ်ပနေကိုကတန်တန်လေးဝတ်ပြသွားအဲ့ဒါခေဆန်းဟုတ်ဗျာအာဘာရုံဘာရုံနာစီနာဆိုဟုတ်ကဲ့ဟင်ဟင်ပြီးတော့သိနေတာနေနာကရေရိယာဆိုနှမျောတွန့်တူတဲ့ပုဂ္ဂိုလ်ကြတော့အဲပေကံကြီးဖြစ်အောင်ပါတင်ပါ ဟင်ထောင်ကလာသားများပြောလို့ပြောတာရှိတယ်ပေကန်းကြီးအောင်စရာဒီမှာဟင်လုံးနေကြသူမှာဦးတီဟင်ဦးတီလုံးနေကြလားမလို့ပါဘူးပေကန်းကြီးအောင်စရာဆိုဟင်ဟင်ဟင်နှမျောတွန်းတို့တဲ့ပုဂ္ဂိုလ်ကသူ့ပစ္စည်းကိုမပေးခြင်းတော့သူများပစ္စည်းစကားလူခြင်းတော့ပြန်ပါပေးစံပါပြန်ပါပေးစံပါသူလိုချင်တော့ပေးစံပါကြာတော့အာနာလာပါလိမ့်မယ် ဟာသူကသာပေးရတာငါကတစ်ခါမှပေးရသေးဘူးဟာဆိုပြန်လာလိမ့်မယ်ဟုတ်ဗျာဟုတ်ကလားဟုတ်ကလားဟုတ်ပါဗျာတော့ဘူးလားငကိုချုံခက်ဆံဘူးလားဆံဘူးပါလေဗျာဆံဘူးပါလေဗျာဟုတ်ကလားပါပါဗျာဟင်မှန်ပါဗျာဟင်ခက်ဆံရမှာနော်တို့ကခက်လောက်လိုက်နေလို့ပြောတာမှန်ပါဗျာဟဲ့ဆံရလားရဲ့မင်းသားရဲ့ဆံပါလေဗျာဟာနေဟုတ်ကလားဟဲ့ဟင်ဘယ်တော့ဟို ရအမှုပညာရတဲ့ပိုက်ဆံလေးနဲ့ခန္ဓာကြီးကြည့်ဆက်တဲ့အတွက်တော့တကယ်ကြီးမှာဘောဂုလို့စကြရစီတော့ဘောဂုကြည့်ဆက်တဲ့ဒီလားဖို့ပဲပြောရတာဟောမာပုတ်ခဲမစလာတုတ်ထာများဘုရားတေတွေပြောလို့ကွာနေမလုံးဘုံဒီနဲ့ပေါင်းလို့အဲ့လိုဖြစ်တာပုတ်ခဲမစလာတုတ်တာဘုရားတေတာ ပြီးတော့ဥက္ကမဆိုတာတုတ်တာလေအခုပြီးတော့စက်ရနေရတယ်ဗျာစတုတ်စတုတ်ဘောကြီးတစ်ကောင်ပါဗျာဘောဖြစ်ကုန်ဘောကအကြီးဆုံးငကယုံဆိုပြီးတော့လုတ်တာတော့ဆရာမျိုးတို့ကွယ်လုတ်ကြတာပဲပြီးတော့ပါဘူးလို့ဟိုလည်းကြောကိုယ်ကသူ့လူလူကိုယ်ကရှေ့ရောက်သွားပဲဟုတ်ပြီအခုတော့မောင်စီဖရားသူကြည့်ပြီးတော့ဒီလိုကွာကြတယ်အဲဟုတ်ပြီဗျာကဲကဲကဲကြတော့ဒါရီသူဟေးဟေးဟေး ဟေးဟေးပါတို့ဥပေသေပြေရန်ပြောလေးပြောထားရှိတာဘုရားထဲတာဘုရားထဲတာကွာလားဗျာပြန်ပါတို့ကကိုလိုကိုလိုကမဲကွာပြန်ပါတဲ့အဲ့ဒါဘုရားထဲတာဘုရားထဲတာကွာဘုရားဘုရားထဲလေးမဲကွာတို့ကတို့လို့တို့လို့ဆိုကွာသူလည်းမှတ်တာပဲကိုလည်းမှတ်တာပြန်ပါဟုတ်ရပြန်ပါဟေးမှန်ပါဟေးမှတ်ရကြည်တာမှန်နေသူ့ဟာသူဖြစ်သွားမှန်ပါမှန်ပါ ဟင်ဘုရားလည်းမြတ်တာပုံပြပါဦးဟောပြလာပြန်ဗျာပွဲပွဲလာပြီးကြီးတော့ပြန်ဗျာဟင်ခိသမာဆိုမခင်ဗျာကိုခိသနိပေးနေပြီပဲဗျာပြပါပဲအမှန်ပါဟုတ်ဗျာဒီဆန်းကြည့်လိုက်ပါခင်ဗျာသူဟာသူအောင်နာကိုဟာကိုလှုပ်သူဟာသူအောင်နာဒီသူ့သွားဘာမှမလှုပ်နဲ့ဟုတ်ပါဘူး ဟုတ်ကလားဘောပေါက်ပါတယ်ဟာပေါက်နေပြီအဲ့တိုင်းလောက်တာတော်တော်ကိုလွယ်ကူသက်သာပြီးတော်တော်လေးကိုရန်သူလေးနေနေသွားတယ်အော်မအင်းဟုတ်ကလားဗျာမှန်ပါဗျာဒီကိုကကိုချကိုချတယ်နည်းနည်းဒါကိုလည်းတန်ရာရတာပဲဟာဟုတ်ကလားဗျာတန်ရာလေးဆိုသက်တာအော်မအင်းဟုတ်ကလားဗျာအော်မအေးတင်ပါဗျာအဲ့ဒီနေတာနေနာတယ်နေရာဆိုတာဒီပြီးတော့တိသေနာရိကဝါရိနိဆိုတာလိန်ပြောရသူကိုအမှန်ပဲအမှန်ပြောပြတယ်တင်ပါပါ နင်ငါလိမ့်လေနင်ဘက်နဲ့ဆိုရင်ဘယ်ခံရင်လိမ့်မယ်ကျက်တယ်ကျက်မှာပေါ့ပြောမနေနဲ့သူကလိမ့်လိမ့်သားမသိလိမ့်မှန်းသာသိလိုက်မှန်ပါဗျာကိုကသူလိမ့်တယ်လို့အမှန်တည်းတဲ့ဟာပြောပြလိုက်တင်ပါဗျာဒါတော့ငါကသူလိမ့်နေရကွာသူကတော့ငါမလိမ့်ချဘူးဆိုတနာတယ်တင်ပါတင်ပါဗျာဟုတ်ကဲ့ပါဗျာမှန်ပါဗျာဒါခိစ္ဆနာဗျာခိစ္ဆနာတင်ပါဗျာဆံပြီးဗလာဦးဒီယာ ပြီးတော့ကျင့်သုံးနေပါတယ်ဗျာအခုမှကျင့်သုံးပြီလေဟုတ်ကလားခေခေဆိုင်ကြီးကဒါလက်တန်းညှမ်းလေးတစ်ချမ်းတော့ရတယ်ဗျာအဟုတ်ကလားဗျာမှန်ပါဗျာအဟုတ်ကလားဗျာမှန်ပါဗျာတို့ကခေဆန္ဒခေမဆန်သေးလို့ပြောတာနော်မှန်ပါဗျာခေဆန္ဒတော့ခေကိုဆန်တက်တာဆန်တက်တာစုံမလိုက်နဲ့မှန်ပါဗျာဟင်ခေမိခြင်းခေဆန်ခြင်းမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်မှန်ပါဗျာအဲတော့ဟိုတို့ပြောနေကြတယ်ရှိပါတယ်ဗျာချင်းရှိတော့လေး မှန်ပါဗျာကိုကောင်းတာတစ်ကြိမ်နှစ်ပါတော့ပြောနေတာမဟုတ်ဘူးလားပြောနေပါပြောပါလားရှင်းနေကြတာပဲအဲ့ဒါတို့ဟိုကိုယ်မှာတာဝန်ယူသူလေမှာတာဝန်ယူသူရေမှာတာဝန်ယူသူဆိုသူကလည်းသူတောင်းခွဲထားတာမှန်ပါကိုစောနာတခြင်းနှစ်ပါးသွားပါပေါ့ဝန်ကြီးဌာနဆက်နှစ်ဌာနနေမှာပေါ့လေယောခံနေရတော့အမှုတန်းနေအများကြီးနေမှာပေါ့ဟုတ်ပါဗျာဟုတ်ပါဗျာဝန်ကြီးဌာနဆက်နှစ်ဌာနပြောတာတင်ပါဗျာဟုတ်ဗျာ ဒီကုသနာတစ်ကြိမ်နှစ်ပါးဆိုတာတင်ပါတယ်တီလာရှိသူကိုပြောတာမှန်ပါခိဆံသူကိုပြောတာဟုတ်တင်ပါဗျာဟုတ်နော်မှန်ပါဗျာတီလာမရှိသူကိုဘယ်သူမှမဆောင်ဘူးတင်ပါတန်ဖိုးမှရှိပဲမှန်ပါဗျာဟုတ်ဗျာမှန်ပါဗျာဟင်မှန်ပါပါပါပါပါအဲခင်ဗျားတို့ကတော့ဘာတော့အဲဒုကိရတာတောင်နဲ့ပြောပါစို့ကိရတာတောင်ကြောက်တည်လေကြောက်တည်ပဲမှန်ပါမိုးကုတ်ကလည်းကြောက်တယ်တင်ပါ တော့မိုးကုတ်ကြောက်ကအကြီးဝင်ပြီးအညစ်ကြေးကင်းတယ်သူနားဆောင်ပါတယ်ကိလာကတောင်ကကြောက်ကဘယ်သူမှမဆောင်ဘူးလေတိပါတိပါပါချီပါပါဘာမှဖြစ်ဘူးလေမှန်ပါပါဟုတ်နော်မှန်ပါဗျာဟင်မှန်ပါဗျာသဘောပေါက်ပါကြောက်တိုင်းနားမဆောင်ဘူးလေမှန်ပါဗျာမှန်ပါဟုတ်နော်မှန်ပါဗျာကိုကြောက်စိမ့်တို့ဗရမများတို့များတို့စောင့်ရှောက်ကြည့်ပါလေအဲအဲ့ဒါကဟိုအညစ်ကြီးကင်းသွားမှန်ပါဗျာအညစ်ကြီးကင်းတော့မှသူတတ္တိကပေါ်လာလေမှန်ပါဟိုဗရမများမှလည်းအညစ်ကြီးကင်းမှဗရမများရဲ့တတ္တိကပေါ်လာလေမှန်ပါဗျာ ညတဲ့ဒီတိုင်းကြောက်သိမ့်တဲ့ဒီတိုင်းပဲလေသဘောပေါက်ပါဟုတ်ဗျာမှန်ပါဗျာဟင်အဲ့တော့ဒီသီလရှိသူတွေကိုစောက်ကုန်းသွားကုန်းပေးမသိသေးဘူးတင်ပါရေသွားရေပေးလေသွားလေပေးမသိသေးရအဲ့ဒါခစ်ဆန်သူသာဒီခွင့်ရေးရမှာနော်တင်ပါလားဟုတ်ကလားမှန်ပါတင်ပါမှန်ပါခေဆမ်းပါပါဗျာဆမ်းပါပါတင်ပါဗျာဟုတ်ကလားမှန်ပါဗျာဟင်မှန်ပါဗျာ လူတိုင်းသာခမရတစ်ကြိမ်နှစ်ပါးစောင့်နေရင်သူတို့နားမဟုတ်တော့ဒီလောက်များတဲ့လူတွေလိုက်ဒီလောက်နှစ်ပါးကြနဲ့လိုက်စောင့်နေရတယ်လူတိုင်းစောင့်နာမဟုတ်ဘူးရပါပုဂ္ဂလာခမရဟင်ဒီတော့ဘယ်နဲ့တော့အခုအဲဦးဒီမရမအခုဒီလာတာဗော်ရီကနဲ့လာတာလားအလွတ်လာတာလားမရမှာတပည့်တော်လားဗျအင်းအဆောင်ပါသလားမပါဘူးလား တချို့တော့ဘက်တော့ပြုတ်ကြပုဂ္ဂလာဒီတော့ပါဗျာဟင်အဲ့တော့ကာတုံးရတယ်ဆိုတော့ဘိန်းတော်ကိုဘိန်းတော်ဘိန်းတော်ပေါ့ပေါ့ဗျာဒါတော့နှစ်ခါသုံးတာပါဗျာတွန်းယုံနေလားတွန်းနေတယ်ဆွဲရပါတယ်ဗျာနေလိုက်ချာဟင် လက်စုစည်းတဲ့ကဖြစ်တာဗျာတပည့်တော်ဟုတ်ကဲ့တပည့်တော်တော့ဒီလိုပါဗျာဟောပါပဲဟိုတွန်းရတယ်ဆိုပေမဲ့လည်းရှော်တွန်းလေးပါဗျာကျွန်တော်တို့ဟိုဘာတော့ဟိုခွင့်မသားရည်သားချထားခဲ့မိသားချထားခဲ့ပြီးတာဟုတ်ပါဗျာခွင့်မသားမိသားချထားခဲ့ပြီးတာချလာဟင်အတော့အတော့ထားခဲ့အပြန်အပြန်တွန်းရရင်တင်ပါဗျာ ဘယ်နေတော့ဒီမှာဆိုတော့ခွေးမသားမြေသားချထားခဲ့ဟိုကြီးတဲ့ကြတော့ကြီးသားချရပါဘူးဘုံမမိတ်တဲ့တိုင်မသွေးမလေးလုတ်ပါပါဟဲ့ဟဲ့အပြန်တော့ကတော့ခွေးမလားသားမြေသားချထားခဲ့ဒီလိုလေကျူတော့ကိုရေဖောက်ခဲ့ဟုတ်ပါလားဟုတ်ကလားမှန်ပါအဲတို့ပြောချင်တာခိစ္ဆာမှုပြောတာမှန်ပါဗျာအဲဒီဆန်းနေရင်မှန်ပါဗျာတို့ဆရာက မပြောရပါဘူးဗျာမှန်ပါဗျာသဘောပါဟုတ်ဗျာမှန်ပါဗျာ ဟင်မှန်ပါမပြောရပါဘူးဗျာသူကလည်းသူဖြစ်သွားတာပါဗျာမှန်ပါဟင်မှန်ပါအဲတို့တို့ကိုဘာလို့အရှင်ကြီးရှင်ကောင်းမသာဘာလို့မနေရပါဘူးဗျာမှန်ပါဘယ်တန်ခါမသာဘာလို့မနေရပါဘူးမှန်ပါဟင်မှန်ပါသူကလည်းသူသူကတော့ကိုယ်လို့ကိုယ်လို့သူကသူဖြစ်တာကြီးတဲ့ဟင်မှန်ပါကိုကကိုယ်လို့ကိုယ်လို့ဖို့ပဲမှန်ပါဗျာကဲလူမဲ့သူဟိုတီလာကြည့်ကြအောင်ဆိုမှန်ပါမှန်ပါလူ မောထားကြတာဒါဒီသူတို့နေကြဆိုရင်တော့ပါတော့ဒီငဘူချုံတို့အုပ်စုရင်လည်းသေးပါမှငါရင်လည်းထီပေါက်ပါမှဒီဒီဒီဒီယူပါလားပါတော့ဘဝချင်းကျိုးဒီချင်းကျိုးတွေနဲ့ဘာလို့မလို့လို့လဲဘုံဘုံနဲ့ဘာသာရတာညာတော့တော့ကြောပါဘူးခင်ဗျာ

လေးမြတ်သက်ဆုံးမိုး၍ရှိခိုးမှုသောမူတော်မှန်ရောတော်ပါရှင်ဗျာဤကေသူပါပယဥဒိဋ္ဌာ၍တရားပံဃာယရဏမြတ်သုံးပါးတို့အားယုတိညာလူလက်ဆောင်မိုး၍ရှိခိုးမှုသောဘုံညောမှန်ရောအရောချာရသောဤပနာမဟုသောခံစီရနာကြောင့်ကိုဤချမ်းသာခြင်း စိတ်ဤချမ်းသာခြင်းဟုဆိုအားသောခါယဒုက္ခသိတာဒုက္ခလထာနာတို့ဖြင့်တိဝါကြပြီလေထိုချမ်းသာသောကုချမ်းသာသောစိတ်တို့ဖြင့်ဘောဂီလောကုတ္တရာနတ်ပြသောအချိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေ။ဒီတဲ့ဒီနေ့ပြပါလို့